1300ခုနှစ်ကစပြီးတော့ဒီသာသနာရိပ်သာမှာကမ္မထာဌာနအဖြစ်ဖွင့်လှစ်ခဲ့သာသနာရိပ်သာဒီတော်လာကတော့ဒီတစ်နှစ်တော့သောပါတယ်လွန်ခဲ့တဲ့အဲဒီ1311ခုနှစ်နရောလာကြီးကစပြီးတော့သာသနာရေးတာဖွင့်လှစ်ကမ္မထာဌာနဖွင့်လှစ်အဲဒီကစပြီးတော့ တရားဟောတရားအားထုတ်ကြအပြည့်ပြည့်နဲ့ဒီကနေပြီးကမ္မသနာတွေလည်းပွားတော်ပါလေဒီမြောက်ခင်ကလေးကဒီဘုစိတ်ကွန်မာနေကလေးကလည်းပဲဒီဘုနဲ့ပဝဉ္ဉံမှာတော့ကမ္မသနာတွေတော်တော်များခဲ့ပါလေအဲဒီကကမ္မသနာတွေရောဒီကပွားတာတွေရောအကုန်လုံးစုစုပေါင်းကမ္မသနာတွေကနေရာမကပါဘူးတော်များနေဒါပေမဲ့တချို့တချို့ကမ္မသနာတွေ သရင်ပေးရမှမသိတော့မပေးရတယ်တော်တော်များများရှိပါသေးတယ်အခုရောက်လာကြတဲ့ရှင်ဘုရားတွေကတော့ခဏဖတ်ပြတဲ့အတိုင်းသရင်ရာကနေရာလောက်ရှိပါတယ်အဲ့ဒီနေရာလောက်ကကျွတ်ကျွတ်ကလည်းပฏิပတ်တိသာသနာအားပေးတဲ့အနေနဲ့ညီညွတ်တဲ့အနေနဲ့ကြွားရောက်ပြီးတော့လာကြတဲ့အာဂာနုလည်းပဲပါပါတယ်အားလုံးကမ္မထာနာစရိယာကြီးတော့မဟုတ်တာပဲဥစ္စာမှာ သမဏနာစရိယာတွေလည်းပါတယ်သမဏနာစရိယာတွေကပဲများပါတယ်အဲဒီအပူအာဂါနုအနေနဲ့နောက်နောက်လိုက်တတိအနေနဲ့ပါဝင်လာတာတွေလည်းနည်းနည်းပါးပါးရှိပါတယ်မနစ်ကဆိုလို့ရှိရင်သမဏနာစရိယာတွေလာကြတာတွေ80ရှိတယ်လို့ဆိုတာမနစ်ကသိရကြဒီနေ့တော့မနစ်ကလည်းနှိုးတော်ထားတာနဲ့ကြွလာကြတာ90နှစ်လီ140လည်းမကပါဘူးဒီနေ့တော့တော်တော်မြင်ရလာတာဒါတော့မှ ဒီနေ့သွားရေးလာရေးအတွက်အကြောင်းညွှန်စာလေးတွေရှိတော့အကြောင်းညွှန်စာရှိရင်တရက်တော်များဖို့ရှိပါသေးတယ်။နေပြင်ကမှာနရောလာပြည့်နေ့24ချိန်မြောက်ဩဝါဒခံယူပူဇော်ပွဲကျင်းပမယ်နေ့ဖြစ်အဲ့ဒီပူဇော်ပွဲမကျင်းပခင်သေဥစွာပထမ

သာဝကလေးတွေတော့ကြားကြပါလိမ့်မယ်ထင်ပါရဲ့လို့သာနေရာသေးတဲ့ပုဂ္ဂိုလ်ရှိရင်လည်းပဲနေစဉ်ကကြာရင်တောင်းကြပါလို့ရှိပါသေးတယ်ပြေးကြတော့မနေ့ကအဲဒီဩဝါဒမှာခုနှစ်ပိုင်းပိုင်းပြီးတော့ပေးထားတယ်ဒီနေ့လည်းပဲမနေ့ကအတိုင်းပေးရမှာပါပဲဒီတင်နီးနဲ့ဩဝါဒပေးကြရမရှိပါဘူးမနေ့ကပေးထားတဲ့ခုနှစ်ပိုင်းမှာ တစ်ကဝိနည်းကိုအလေးပြု၍နှစ်ကတရားကိုအလေးပြု၍သုံးကနိမန်လားမှန်နိမနိလားမှန်ကံကြနာ၍လေးကအကြည့်ဒီရန်၍ငါးကအညီညွတ်ဆောင်ရွက်၍6ကတော့နောက်နှစ်အတွက်အစီအစဉ်တဲ့ခွန်ကတော့ကိုရောရစသည်အတွက်ဘုရုံကတော့အကြံဉာဏ်ပေးဖို့ဆိုပြီးတော့ပြရတာဒီနေ့တော့ဒီကပဲ ပြောတင်ပြောတဲ့ခါလေးတွေပြောအောင်ပါပေါ့လေအဲ့ဒီအပိုင်းကတော့အဲ့ဒီခုနှစ်ပိုင်းထဲမှာဝိနည်းကိုအလေးကျူရေးဆိုတာကတော့မနစ်ကပြောတာနဲ့သုံးနေပါပြီဒါထပြောနေဖို့မလိုပါဘူးပြည့်စုံပါတယ်အင်းဣဒဘိက္ခွေဘိက္ခုသီလဝါဟောတိဗာတိမောကသံဝရသံဟုတော်ဝေရတိအာသာရကောသရသံပါနောအနုမတေအနုမတေသဝိဇေတုဗျာဒတာဝိသမာရာယသိက္ခတိသိက္ခာပရေတု င်္ဂုတ္တပါဠိတော်အရင်ခံပြီးတော့ဗာတိမောက်တံဝရသီလနဲ့ပြည့်စုံပြီးတော့နေဖို့အကျင့်ကျက်သားရတယ်နဲ့ပြည့်စုံပြီးတော့နေဖို့အသေးငယ်အနုမြူမြအမနာသေးငယ်တဲ့ဒီကလေးတွေတောင်မှမြင့်မို့တောင်ကြီးများလို့ကြောက်ွယ်ဖေးအချင်းမြင်ပြီးတကလားသိက္ခာပုဒ်တွေစောင့်ကြောက်ဖို့မနစ်က ဩဝါဒပေးခဲ့ပါတယ်ဒီနေ့လည်းပဲအဲ့ဒီတိုင်းပါပဲအဲ့ဒါကစာအုပ်ကြည့်နေတော့အခုထပ်ပြောနေလဲချင်းကိုယုံကြည့်မှာဒီသာသနာ့ရိပ်သာမှာဝီနည်းလေးပြုဖို့ဆိုတာကတော့ခုမှမဟုတ်ပါဘူးအစရဲကပါပဲအဲစိကံဥပဒေစာအုပ်ထဲမှာလည်းပါပါတယ်ဝီနည်းအလေးပြုဖို့ရတယ် ဝိနည်းကအခြေတည်ပြီးတကလားလေးပြုရစီကံဥပဒေစာဥပါတယ်အဲဒီစီကံဥပဒေစာဥပဒေတွေလည်းမြညာသေးတဲ့ပုဂ္ဂိုလ်တွေရှိပါလိမ့်မယ်ဆိုမှစီကံဥပဒေစာဥပဒေတွေလည်းဝေရအောင်မှာခေါ်တာရိုက်ဆိုတာကြီးပါတယ်ဟိုခြေတော့ကရိုက်ကူးတာနဲ့နောက်ထပ်ရိုက်တာနဲ့တချို့လည်းနောက်ထပ်ရိုက်တာရမယ်မဟုတ်ဘူးအဲဒီစီကံဥပဒေစာဥပဒေတွေရှိအဲဒီစီကံဥပဒေစာဥပဒေမှာသာသနာ့ရေးတာတရားအထုတ်လာမဲ့ပုဂ္ဂိုလ် ဘယ်လိုပုဂ္ဂိုလ်လက်ခံရမလဲဆိုတာဝိနိသိက္ခာဘုံနဲ့ညီညွတ်တဲ့ပုဂ္ဂိုလ်လက်ခံမှုရတယ်ညွှန်ကြားတာတာပါတယ်ဝိနည်းနဲ့မအားစားတဲ့ပစ္စည်းတွေမပါရ။ဗာမယကုဥစ္စာกินလောက်အောင်လို့အဲပရိယမာနစာဖြင့်ဆောက်တည်ပြီးတော့သီလဝိတ္တုသီလစင်ကြယ်ခြင်းမှာဗာမယကုဥစ္စာกินစရာမယ်စာဖြင့်ညွန်ကြထားပါလေ ပြီးတော့ဝီနည်းလည်းပဲအသေးပြုပြီးတော့ကျင့်ပေါ်ရတယ်လည်းပဲအပြင်အပိုက်တွေတော်တော်များများညွှန်ကြားထားပါတယ်အဲ့ဒါကအဲ့ဒါကလည်းဥပဒေစာအုပ်ထဲမှာရှိပါတယ်ဒါလည်းအထူးပြောနေဖို့မလိုပါဘူးဘာဖြစ်လို့ဒီလိုဝီနည်းနဲ့စပြီးတော့ညွှန်ကြားရတော့ဆိုရင်သမထဌာနဆိုတာဝီနည်းဝီနည်းကျင့်ဖို့လွတ်ထားလို့မဖြစ်ဘူးလို့ဝီနည်းကျင့်ဖို့ကအရေးကြီးပါတယ် ဝိသုဒ္ဓိ9ပါးထဲမှာသီလဝိသုဒ္ဓိဆိုတာပထမဆုံးအဆင့်ပဲသီလစင်ကြယ်ရမယ်သီလစင်ကြယ်ပြီးတော့မှစိတ်စင်ကြယ်ရမယ်တဲ့စိတ်စင်ကြယ်ပြီးတော့မှဒိဋ္ဌိဝိသုဒ္ဓိနာယုတ်ကိုမြင်ပြီးတော့အတ္တဒိဋ္ဌိမှစင်ကြယ်တဲ့အပညာကစပြီးဝိပဿနာဉာဏ်လေးအစဉ်တိုင်းပြောင်းလို့အားထုတ်ရတယ်အဲဒီတော့သီလမစင်ကြယ်လို့ရှိရင်စေတဝိသုဒ္ဓိကိုမပြင်းနိုင်ဘူး ပြီးတော့သီလစင်ကြယ်ဖို့ရအရေးကြီးပါတယ်သမထဌာနသမထဌာနအပြင်ကသမထတရားအားထုတ်တဲ့ပုဂ္ဂိုလ်တွေရဲ့အပြင်ကရှိတဲ့ပညာရှိပုဂ္ဂိုလ်တွေရှိကြပါတယ်အဲဒီပညာရှိပုဂ္ဂိုလ်တွေကသီလဝိသုဒ္ဓိအကြောင်းတွေသူတို့သိနေကြသီလစင်ကြယ်မှသိစင်ကြယ်နိုင်တယ်ဆိုတာသိနေကြတော့ ကမ္မဋ္ဌာနာပုဂ္ဂိုလ်တွေကသီလကိုရိုးသေးသေးမကျင့်သုံးပဲနဲ့နေလို့ရှိရင်အဲဒီပညာရှိတွေကအပြည့်မြင်ကြပါတယ်ကဲရကြပါတယ်အဲဒီလိုကမ္မဋ္ဌာနာအယုံကြည်တဲ့တည်းမရှိပါဘူးယုံကြည်ကြလဲသူကတရားမကောင်းဘူးကမ္မဋ္ဌာန်းတရားအားထုတ်တယ်ဆိုပြီးတော့စိတ်တောင်စင်ကြယ်အားထုတ်နေတာကိုယ်နဲ့နှုတ်မစင်ကြယ်ပဲနေလို့ရှိရင်ဒါကတော့မသိလျော်တာပဲအဲဒါအရေးကြီးပါတယ် ဒီနေ့တော်တော်စီရတယ်မန်းလေးကတင်ကြားတဲ့ဆရာတော်တစ်ပါးကပြောတယ်ဆိုတာကိုသူကပြောတာလည်းပဲစေတနာကောင်းနဲ့ပြောတာဖြစ်ပါလိမ့်မယ်စေတနာကောင်းနဲ့ပြောတာဆိုလို့ရှိရင်တော့ဒါကရှင်းမွန်စရာပါပဲစေတနာကောင်းနဲ့ပြောတယ်ဆိုလို့ရှိရင်တော့သာဝနာရိပ်ဓာတ်တွေမှာ ရအားထုတ်လို့သင်္နာနေပါလေတက်လာတယ်ဆိုပြီးတော့ကမ္မထာနေပါလေပြနေတယ်အဲဒီကမ္မထာပြနေတဲ့ပုဂ္ဂိုလ်တွေကပြန်နမှုသွားသူအနိဗ္ဗာန်ရှိတယ်ဆိုတာဘယ်ဘယ်ကြီးပဲတော့ပြောတော့ပါဘူးအနိဗ္ဗာန်မှာလို့ဆိုတယ်ဘယ်မှမသိဘူးဒါကတော့တတိတော်တို့ဌာနတွေကလားဒိဋ္ဌိဌာနတွေကလားအဲ့ဒါတော့မပြောတော့ဘူးကတစ်စီ၆နေလို့ဆိုတာကိုသူကညော သမရဇရာဘုန်းကြီး36တော့သမရဒါနကိုယ်နဲ့ဆုံးမတဲ့ပုဂ္ဂိုလ်တွေကြည့်ပြီးတော့လောက်ကြအောင်လို့ဆိုပြီးတော့ဟောတာပြည့်ရဲ့ဒါကသာသနာတော်ကိုကြီးမြောက်တဲ့အနေနဲ့ပေးတဲ့ဩဝါဒဆိုရင်ဒီသာကောင်းတဲ့ဥစ္စာပါပဲဒါကဝမ်းမြောက်စရာဝမ်းသာစရာပါပဲ တတိတော်တို့ဌာနအနေနဲ့ကတော့ဝီနည်းနဲ့စပြီးတော့ဩဝါဒကအမြဲပေးနေတာပါပဲအစတွေကလည်းပေးနေတာအဲဥပဒေထဲမှာရှိပါတယ်ဒီနေ့ကြတော့ရှင်အဲ့ဒီဆရာတော်ကဥပဒေစာဥတော်ပို့အောင်မလားတတိတော်တို့ဌာနကဒီလိုပဲအစီအစဉ်ရှိပါတယ်ခင်ဗျာပြည့်စုံပါဗလားမပြည့်စုံသေးရင်လည်းဖြည့်ပေးပါအောင်ဆိုတဲ့အနေနဲ့တောက်အောင်မလို့မပြည့်စုံသေးရင်လည်းဖြည့်ရမှာမဟုတ်ဘူးမပြည့်စုံကြတော့မရှိဘူး ပါတိမောက်တွေအကုန်လုံးစင်ကြယ်ဖို့ရသီလစင်ကြယ်ဖို့ရဟောညွှန်ထားတယ်မအားသက်တဲ့ပစ္စည်းတွေလည်းမသုံးဖို့အကုန်လုံးညွှန်ထားပါတယ်နေထိုင်သွားလာတဲ့အသာအသောက်တွေအများကြီးပါပဲညွှန်ကြားထားတာဒီဥစ္စာဒီတော့သာသနာ့ရေးတာကစိကံဥပဒေအတိုင်းလိုက်လာနိုင်တဲ့ဟိုတင်ဌာနကတော်တော်နည်းနည်းပါပဲမနာပြည့်စုံဆုံးကျင့်နေတဲ့ပုဂ္ဂိုလ်တွေမှလိုက်လာနိုင်တယ်အဲဒီတော့အဲဒီဥပဒေထဲမှာ ညွန်ကြားပြသထားတဲ့အတိုင်းလဲအဲဒီပြီးတော့ဒီဌာနကမဟာစီကမ္မထာဌာနမဟာစီကမ္မထာဆရာမဟာစီမရဏတရားကိုအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ပြီးတော့မိခံတဲ့ပုဂ္ဂိုလ်တွေကအကုန်လုံးအဲဒီစိကဥပဒေတန်ပါတဲ့ဒီနိသိခာပုဒ်တွေလည်းရိုသေလေးမြတ်ပြုဖို့ပါပဲမနစ်ကပေးတဲ့ဟာကတော့ဟိုမြတ်စွာဘုရားဟောတော်မူတဲ့တရားတော်နဲ့

တရားကိုအလေးပြုရဲ့တဲ့အဲ့ဒါကလည်းရေးကြည့်တာပဲမနေ့ကပြောပြီးပါပြီဒါလည်းအကျေချက်ပြောပြရတော့မလိုပါဘူးဒါပေမဲ့လို့ဒုက္ခကလာလေးရောဆိုတာတတိတော့ပြန်ပြီးပေါ်ပေးရအောင်တရားလေးပြုရကတော့မိမိတို့ကျင့်သုံးတဲ့သမာဓိပညာအကျင့်တရားတွေကိုလေးပြုဖို့ပါပဲကိုယ်ကတရားဟောနေတယ်ကိုယ်ကသူများတွေ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 ကိလေသာဖြစ်ခွင့်မရအောင်လို့ပြရမယ်အဲဒီလိုစဉ်တိုင်းပဲပြီးတော့အရိယာမညာ၄ပါးရောက်အောင်လို့အားထုတ်ရမယ်ဆိုတာကမူရင်းပဲအဲဒီမူရင်းအတိုင်းပဲအဲဒီမူရင်းကနေပြီးကျေကျက်ဟောတော့ကျေကြီးပေါ်လေကျဉ်းညုပ်ဆိုရင်ကျဉ်းချင်းလေးပါပဲအဲကိုမူရတိုင်းကိုသိအောင်ရှုစိတ်မူရတိုင်းသိအောင်ရှုဒီနှစ်ခုနဲ့လည်းလုံလောက်နေပါပြီရှုပြီးတော့ဒီလေသာဖြစ်ခွင့်မရအောင်လို့ပြရမယ် အဲဒီလိုပဲတော့အာရုံဥပဒနာညာအစဉ်တိုင်းတက်ပြီးအရိယာမညာပူညာ၄ပါးရောက်အရဟတမေရတ္တကိုရောက်အောင်အထုရမယ်ဆိုတာဗာမြတ်စွာဘုရားကြီးအလိုတော်လည်းဖြစ်ပါတယ်ဒီလိုတော့ဟောနေတဲ့ကမ္မထာနီးလည်းဖြစ်ပါတယ်အဲဒီလိုဟောနေတဲ့ကမ္မထာဆရာတော်အရှင်မြတ်တရားကိုဟောတဲ့တရားတိုင်းကိုလည်းကျင့်ဖို့ရည်ကြီးတာပေါ့လေ အချိန်ရှိရင်ရှိသလောက်အချိန်မရှိရင်တော့လည်းအချိန်လည်းရှိအောင်လို့လည်းထားအောင်မပြင်ဘူးအချိန်မရှိဘဲနဲ့လည်းမဖြစ်ဘူးအချိန်လည်းရှိအောင်ထားပြီးကိုတရားလည်းကိုအားထုတ်အချိန်ထူးမထားတောင်းမှသွားရင်လာရင်နေရင်ထိုင်ရင်လည်းပဲအဲမသတိကလေးတွေနဲ့မှတ်ပြီးပြီးတော့သွားနေရင်လည်းဒီလိုလည်းကောင်းတာပါပဲသူပါခြင်းတော့လောဘအရေးအကြောင်းဒေါသအရေးအကြောင်းမောဟအရေးအကြောင်းမာနအရေးအကြောင်း အဲ့ဒါတွေမပေါ်ဘူးရေးကြည့်ပါလေသမထာဆရာဘုန်းကြီးဆိုတာသက်ဆိုင်ရာဖြစ်တဲ့တတိပရိသတ်တွေက အမတန်ယူကြလေးစားကြကြောက်ကြပါတယ်နာနာတဲမသွားဝန်ဘူးပြောချင်းလျှောက်ခြင်းမဲလို့မပြောဝန်မလျှောက်ဝန်ဘူးအမနာကိုယူပြီးလေးစားကြောက်ကြပါတယ်ဒီလိုဆိုတာစဉ်းစားကြည့်တော့ကြောက်เสียတော့မဟုတ်ဘူးသွား ကမ္မထာညွန်ကြားပြသနေတဲ့ပုဂ္ဂိုလ်ကသမ္မတာစိတ်ကောင်းနှလုံးကောင်းရှိနေရမယ်ပုဂ္ဂိုလ်ပဲကိုယ်မူရနှုတ်မူရတွေသိမ်မွေ့နေရမယ်သိမ်မူရတွေလည်းသိမ်မွေ့နေရမယ်ဒီလိုသိမ်မွေ့နေရတဲ့ပုဂ္ဂိုလ်ဆိုတော့ကြောက်เสียရတော့မရှိဘူးအဲဒီလိုမသိမ်မွေ့တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့မတော်တာပြောမိသူမကြိုက်တာပြောမိလို့ရှိရင်သူမကြိုက်တဲ့မူရပြုမိလို့ရှိရင်ဆိုရင်ဆိုမယ်ငေါ့ချင်းငေါ့မယ်ဝေချင်းအော်မယ်အဲမတော်တဆ ဒုံတဲ့ခုနဲ့လည်းပဲကောက်ပြီးပေါက်ခြင်းလည်းပေါက်မယ်ရိုက်ခြင်းလည်းရိုက်မယ်လို့သင်္ကြန်ဒါနတွေပြုနိုင်တယ်ဓမ္မသာဇာနေရတော့ကာယကံဝစီကံမနောကံတွေအကုန်လုံးနုညသိမ်မွေ့နေရမှာနုညသိမ်မွေ့နေတော့ကြောက်စရာတော့မဟုတ်ဘူးဒါပဲမဲ့လို့ယူသေးသော အားဖြင့်အမှန်ကြောက်ကြပါတယ်အဲဒီတော့အမှန်ကြောက်နေတဲ့တတိပရိသတ်တွေနဲ့စပြီးဆက်ဆံတဲ့အခါကာလမှာကြောရေးဆိုရေးလေးတွေတင်တင်မုံမုံဖြစ်ပေါ်အရေးကြီးပါတယ် မြင်ရမှုသိမ်မွေးဖို့ရည်ကြီးတယ်မျိုးစားတွေကတရားသမင်္ဂါအာထုတ်နေမှာမဟုတ်ဘူးအာမထုတ်ပဲနဲ့လည်းပဲကိုမူရာတွေနှုတ်မူရာတွေအကျဉ်းဌာနတွေမဖြစ်ပေါ်လာဘူးအဲဒါရည်ကြီးပါတယ်ပြီးတော့ကိုခေါ်နေတဲ့တရားလည်းကိုလည်းအာထုတ်နေလေသာသာအာထုတ်ရှင်ရတဲ့ညာရင်အာထုတ် တရားဆိုတာအထုလို့ဆုံးနိုင်တယ်လို့မရှိဘူးအရာဓမရတ်ကိုရောက်အောင်အထုရမှာပဲအရာဓမရတ်ကိုရောက်ပြီးတော့လည်းပဲဒီလိုအထုနေရအောင်မှာပဲဒီဓမ္မဒုက္ခဝိဟာရဖြစ်အောင်နဲ့သတိတန်စဉ်ဖြစ်အောင်နဲ့ဉာဏ်လာလည်းအထုနေရမယ်တဲ့ပြီးတော့အထုရမယ်တရားကတော့ကုန်တယ်လို့ဆုံးတယ်လို့မကြည့်ပါဘူးသူအထုနေရမှာပဲဒါတော့အဲဒီတရားကိုလည်းပဲအရှင်ဘုရားတို့အလေးပြုဖို့မနေ့ကလည်းဒီမှာပြောပြီးပါပြီမနေ့ကတူတူတူတူလေးပြောထားပါတယ်စာရင်းနဲ့အဲဒီတူတူလေးကလည်းပြည့်စုံပါတယ် နောက်တတိယကနီလမင်္ဂကျနာရေးအဲ့ဒါလည်းအရေးကြီးတယ်နီလမင်္ဂကျနာရေးဆိုတာကတော့သာဝေကျမ်းဂန်နဲ့လည်းညီပြီးတော့နီလမင်္ဂမိုးရတတိပဒံဒေသနာတော့အရပြစ်ခတ်ယုံနာကိုရှိရမယ်တဲ့ဒါအခြေခံပါပဲဒါကနေပြီးရှုရှုသင်ကြရတာကနေရှုကောင်းပါတယ်မရှုကောင်းမဟုတ်ဘူး သိက္ခာယုံနာကလေးရှုလို့ရှိရင်ယူကောင်းတာကြီးတယ်ပဲအရိယာဘု၄ပါးနဲ့မြတ်စွာဘုရားဟောတာအရိယာဘု၄ပါးဖြင့်အသေးစိတ်ကိုမူရတဲ့နဲ့ဟောတာအဲဒါပဲမူရကဖြစ်ဖြစ်သင်ကြားလို့ရှိရင်မြတ်ရာကနေပြီးယူကောင်းတာပါပဲဝေဒနာသင်ကြားတဲ့ပုဂ္ဂိုလ်ဝေဒနာကစပြီးတော့လဲရှုမယ်ဆိုဖြစ်တာပဲစိတ်စိတ်ကူးသင်ကြားတဲ့ပုဂ္ဂိုလ်ဆိုစိတ်ကူးကစပြီးတော့ရှုတယ်ဖြစ်တာပဲ ဒီပြင်သဘောတရားသုံးတရားကစပြီးရှိတယ်ဖြစ်တာပဲသတိပဋ္ဌာန်၄ပါးဘယ်ကရှိရှိဖြစ်တာပဲသို့တော်လည်းပဲအများအားဖြင့်စပြီးရှိတဲ့ပုဂ္ဂိုလ်ကကာယကိုယ်မူရာကစပြီးရှိရဇံရပြီးတော့ဇံလန်းကနေပြီးတဲ့ပုဂ္ဂိုလ်ရှိအဲသမထယာနိကတဲ့သူကပထမဇံဒုတိယဇံတတိယဇံသရုတ်ဇံဇံ၄ပါး သုဒ္ဓမှာတော့ဇာ၄ပါးပဲရှိတယ်မိယမှာတော့၅ပါးလည်းခွဲတာအရူပဇံက၄ပါးပေါင်းသမာပါ၈ပါးဇံ၈ပါးအဲ့ဒီဇံ၈ပါးတစ်ပါးဖြစ်စေနှစ်ပါးဖြစ်စေ၈ပါးလုံးဖြစ်စေရတဲ့ပုဂ္ဂိုလ်မှာတော့မိမိရတဲ့ဇံဝင်စားလိုက်ဘယ်ဇံဝင်စားတဲ့ဇံတစ်ပါးတည်းဆိုရင်အဲ့ဒီတစ်ပါးဝင်စားရမှာပဲပထမဇံပဲဇံနှစ်ပါးဆိုရင်တော့ပထမဇံပြီးဒုတိယဇံပြီးဝင်စားခြင်းဇံဝင်စားပေါ့ ဒါချစ်ပါလုံးဆိုဘယ်ကဝင်စားဝင်စားပါဒါပေမဲ့နိဗ္ဗာန်ညာသံဃာစပြီးတော့မကျူကောင်းမှုတဲ့ကျူတော့မဖြစ်ဘူးတဲ့ဆိုတာဒါတော့ဇန်ခွန်ပါပေါ့အဲဒီဇန်ခွန်ပါတဲ့ကမိမိရထားတဲ့ဇန်ကိုဝင်စားပြီးဇန်ငါထပြီးဝိပဿနာကျူရဇန်ငါထတဲ့ကဥပအဲ့ဒါကနာငါစပြီးတော့ကျူရယုကစပြီးတော့ကျူတဲ့ပုဂ္ဂိုလ်လည်းနည်းနည်းပါးပါးရှိတယ်အများအားဖြင့်နာငါစပြီးတော့ကျူရတယ်တဲ့ဒါသမထယာနိကကျူနည်း ဝိပဿနာယာနိကရှင်နီးကတော့ယုတ်ကစပြီးတော့ရှိပါတယ်တဲ့။ဒါကြောင့်တပည့်တော်တို့ကဝိပဿနာရှင်နီးဝိပဿနာယာနိကနီးကိုပြသမထယာနိကနီးမဟုတ်ဘူး။ဇာရအောင်အထုတာမဟုတ်ဘူး။ဒါကြောင့်ပထမစပြီးတော့ကိုမူရတဲ့အဲထိုင်တာတခုတည်းမှကျင်လဲထိုင်နေထိုင်နေမှတ်နိုင်တာပဲ။ရတာတခုတည်းမှရင်ရတယ်ရတယ်မှတ်နေနိုင်တာပဲ။အဲသွားရင်လည်းပဲလမ်းလျှောက်သွားနေတာမှတ်နိုင်တာပဲ။ အဲထိုင်းနေတဲ့အခါကလားထိုင်းနေထိုင်းနေတကူတည်းမှနေတော့လွယ်လုံးအားကြီးနေလို့ဝိရိယအာနဲပြီးတော့နေဝိရိယအာများလာအောင်လို့ဝိရိယနဲ့သမာဓိညီမျှသွားအောင်လို့ဘိုက်ကတောင်းနေလောက်ကြတာကတော့အမှန်တင်ကြတာပဲသူကဒါအောင်ဒီကစပြီးတော့ဘုန်းကြီးတို့တို့ကအယူခိုင်းပါလေအဲ့လိုယူခိုင်းတယ်အဲ့ဒါဒီကမှဒီကစပြီးရှိမှဖြစ်တယ်လို့မဟုတ်ပါဘူးဘယ်ကစရှိရှိနောက်ဆုံးမှတော့ ဘာ၆ပါးလုံးကဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းတရားတွေကိုအကုန်လုံးသိနိုင်တဲ့အခြေအနေရောက်အောင်အဲဒီလိုသိနိုင်အောင်လို့အားထုတ်ရတရားလည်းအားထုတ်လို့ပြည့်စုံလည်းနေသေးရဲ့အဲကိုယ်မူရနှုတ်မူရစိတ်မူရတွေလည်းအကုန်လုံးမသိဘူးဆိုရင်တော့သိနေရမကြဘူးပေါ့လေသိရမှာမသိပဲနဲ့နေရင်အဲ့ဒီမသိရနေလောဘဒေါသမောဟတွေဖြစ်နေမှာပေါ့ဒါတော့ဖြစ်ရသိရမှာအဲဒီတော့ပရိဒါနိယဖြစ်ခဲ့ယုံနာကိုယူတဲ့ဖြစ်ခဲ့ယုံနာယူတော့ သမာဓိဖြစ်မှဉာဏ်ဖြစ်တယ်တဲ့သမာဓိမဖြစ်သေးရင်ဉာဏ်မဖြစ်ဘူးသမာဓိကဖြစ်ရသမာဓိဖြစ်တယ်ဆိုတာနိဗ္ဗာန်၅ပါးတွေကျင်းပါတဲ့သမာဓိဖြစ်သမာဓိဖြစ်ရင်လည်းနိဗ္ဗာန်၅ပါးကျင်းတာပဲအဲ့ဒါစိတ်တဝိတ္တုသမာဓိရဖို့အရေးကြီးဇာန်လားမဟုတ်ပေမဲ့လို့ဘောင်းနဲ့ပိန်နဲ့ဆိုင်နဲ့ထိရစသည်ဖြင့်ကိုမူရမှတ်နေတာကလည်းသူကဇာန်လိုပါပဲဇာန်လိုပြောလို့မကောင်းလို့ဒါပဲဇာန်လိုပဲသူကပထမဇာန်လိုလည်း ဖြစ်တာရှိတာဒုတိယဇာန်လို့လည်းဖြစ်တာရှိတာတတိယဇာန်သရုပ်ဇာန်လို့လည်းဖြစ်တာရှိတာပဲမျိုးစုံရှိပါတယ်အဲဒီမှာនិဝရဏတွေကအဲ့ဒီရောက်ရတယ်အဲ့ဒီရောက်ပြီးတော့မှယူတိုင်းယူတိုင်းသာယုံနာနေပိုင်းခြားပြီးတော့ပြီးနာမရူပပရိစ္ဆေရညာတဲ့နောက်အကြောင်းကျိုးသီတာသစ္စာပရိက္ခညာနေဇာတို့ကအနာတသုံးသဆင်ញင်ဖြစ်ပျက်ကလေးတွေဗာဏတိအားဖြင့်ဖြစ်ပျက်ခကြဲကြဲရှိပါသေးတယ်အဲ့ဒါတွေပိုင်းခြားသီတာတဲ့အခါမှာသမတနာညာ အဖြစ်ပြတဲ့စိတ်ပြီးတဲ့အခါဥရိယဘေယညာစသည်ဖြင့်ဝိပဿနာညာနဲ့ဖြစ်ပုံနေပြီအဲဝိသုရိမေဝိသုရိမေကအကျေဆုံးပြထားတာပါပဲရှိကအခုတတိတော်ရေးထားတာကတော့အဲ့ဒါတွေပဲပို့ပြီးတော့ကျေတဲ့နေရာလဲကျေပါလိမ့်မယ်ကျင်းတဲ့နေရာလဲကျင်းပါလိမ့်မယ်အဲဒီဝိပဿနာညာနဲ့အစဉ်တိုင်းဖြစ်ဖို့အရေးကြီးတကယ်က ကောင်းတာပိန်သားလောက်မှပြီးတော့အဲ့ဒီမှာကလေးငယ်ငယ်တို့စိတ်စိတ်ညူးညံ့တဲ့ပုဂ္ဂိုလ်တို့ကကောင်းတာပိန်သားလေးမှပြီးတော့သတိတွေလစ်ပြီးတော့နေတာတွေရှိတတ်တယ်တို့ဟာသာတော့အသာနာပဲအဲ့ဒီချိန်မှာသူဘာမှမသိဘူးသမာဓိတော့သမာဓိတစ်မျိုးလို့ဆိုရမှာပဲအကုသိုလ်တရားတော့မဟုတ်ဘူးဆိုတာသမာဓိတစ်မျိုးပဲ ဘာမှမသိဘူးအဲဒီချိန်မှာထိုင်နေပြန်လည်းထိုင်ရင်နေတာထိုင်နေတဲ့ဥစ္စာမြောက်လိုက်လို့ကျင်လည်းပဲထိုင်ရည်ကြီးဒီနေ့ကိုယ်ကြီးပါလာတာပဲဒီလိုအရည်ဖြစ်အဲ့ဒါဘယ်လိုပုံကိုယ်တွေဖြစ်တာလဲငငယ်ရွယ်ရွယ်ဒီမှာဖြစ်တတ်တယ်ဒါတထိုင်တွင်းလည်းဖြစ်တတ်တယ်ကလေးတွေမှာကလေးငငယ်တွေကလေးမလေးတွေတို့ဒါပြီးတော့ဖြစ်တတ်တယ်လို့ယောက်ျားလေးတွေလည်းကလေးတွေပြင်ဖြစ်တတ်တယ်အဲဒကမာကြီးတွေလည်းပဲချို့အဲဒီစိတ်စိတ်သဘောနူးတဲ့ဒကမာကြီးတွေပါတယ်လည်းသူတို့လည်းဖြစ်တတ်တယ်အဲ့ဒါနဲ့ ဖလားသမဘာရောက်နေပြီလို့တချို့ကယူဆပြီးတော့တရားပြည့်စုံပြီလို့ယူဆကြတယ်။အဲဒီတော့ဟာလည်းရှိပါတယ်။အဲဒါမွေးစီကြည့်အောင်မယ်ဒီပုဂ္ဂိုလ်မှာနာယုတ်ပိုင်းခြားပြီးပုံများဘယ်လိုသိတော့ဆိုတော့သူကမပြောတာဘူးပေါ့။သာမသင်မှုတဲ့ပုဂ္ဂိုလ်ဆိုရင်ပြောတာဒါပဲမဲ့လို့တပိနားလေတဲ့ပုဂ္ဂိုလ်ကပြောတတ်အောင်လို့မေးမြန်းကြည့်ပြောတတ်ပါလေ။ထိုင်နေမှလို့ရှိရင်ဘယ်လိုသိတော့ ဆိုင်နာလေးနဲ့သိတာလေးနဲ့တခြားစီကွဲရတာဘယ်လိုသိတော့မေးကြည့်ရင် तू ပြောမှာပေါ့ तू ကွဲရင်ကွဲတယ်ပြောမှာပဲဆိုင်နာကတခြားသိတာကတခြားဒီလိုပြောမှာဟောင်းတယ်မှတော့ဘယ်လိုသိတော့သူကမေးရင်ဒါပြောရပါလေနားရအောင်လို့မေးနားလည်အောင်လို့မေးလို့ရှိရင်ပြောရတယ်အဲနာနဲ့ရုပ်ပိုင်းခြားသိသလားအကြောင်းကျိုးလေးတွေဆက်သက်ဖြစ်ပုံသိသလားအဲဖြစ်ပြီးပြတ်သွားလို့အနေဆမမြဲတယ်ဆိုတဲ့သဘော तू သိသလားဒုက္ခအနတ္တသိသလား ဝိရဗေယညာတို့အကြောင်းလင်းပိဋိပါဒာတိတို့ဆိုတာသူဖြစ်သလားမေးစရာဖြစ်စရာတွေအများကြီးရှိပါတယ်သူကအဲဒီလိုညာစဉ်ကလေးတွေဖြစ်ပြီးတော့ပြည့်စုံတယ်ဆိုရင်တော့ဒါဟုတ်တယ်လို့ပဲယူဆရမှာပဲအဲဒီလိုညာစဉ်တွေဘာမှမသိဘူးယုံနဲ့နာတော့မှမကွဲပြားသေးဘူးဆိုလို့ရှိရင်တော့ဒါကသူကသမာဓိတစ်မျိုးဖြစ်မှာပဲအဲပထဝီကတိုင်းစာတွေရှုနေတဲ့သမာဓိနဲ့အတူတူဖြစ်မှာတော့ဟိုသမာဓိနဲ့ ဟိုသမာဓိကလည်းပဲတခုတီတော့အာယုံပြီးနေတယ်ကိုယ်လည်းတခုတီတော့အာယုံနေတာစိတ်တော့ရှိတာပဲစိတ်မရှိဘဲနဲ့တော့ပြူနေရတာသမာဘာတော့မဟုတ်ဘူးဆိုတာအဲဒါသူသမာဘာတစ်မျိုးပဲအဲဒီတော့ဟာတွေသိတတ်ပါတယ်အဲဒါနဲ့တချို့ကကိုယ်တည်းကြီးတွေတရားရပြီဆိုပြီးတော့ဒီလိုအတိမှပြုနေတာတွေသိတတ်ပါတယ်ကြားလည်းကြားပါတယ်ဒါပြီးတော့တို့ဒါဒီကသက်သွယ်တဲ့ပုဂ္ဂိုလ်တွေကလည်းနည်းနည်းပါးပါးရှိတတ်တယ်များများတော့မဟုတ်ဘူးတခြားဌာနတွေကတော့တော်တော်များများရှိတတ်ပါတယ်အဲဒါတွေအဲဒီတော့မရှိအောင်လို့ ဝိပဿနာဉာဏ်စဉ်နဲ့အတိအကျကျဖြစ်အောင်လို့ညွှန်ကြားဖို့ဒါအရေးကြီးပါတယ်။ဘာဖြစ်လို့အတိအကျဖြစ်အောင်ညွှန်ကြားဖို့အရေးကြီးတော့ဆိုကိုယ်စီလာပြီးတရားထုတ်တဲ့ပုဂ္ဂိုလ်ကကိုယ်အာယုံကိုယ်ကိုယုံကြည်လို့လာထုတ်တာပဲ။တရားမှန်ကိုအေကံရနိုင်တယ်တရားမှန်ရအောင်လို့ဟောနိုင်တယ်ညွှန်ကြားနိုင်တယ်ဆိုပြီးတော့တကယ်အာကိုပြီးတာကလူမမာဟာဆေးဆရာအာကိုသလိုပဲ။ဒါမျိုးဝဆင်းရလုံမြောက်ဖို့တကယ်အာကိုပြီးတာလား။ အဲတကယ်အားကိုးလာတဲ့ပုဂ္ဂိုလ်တကယ်အကျိုးရှိအောင်လို့စောင့်ရှောက်ခွေရကိုတောင်းပါမယ်ကမ္မနာဆရာကြီးတောင်းပါဒါကြောင့်မို့အဲဒီဒီလိုလိုဒီကဟောပြောတဲ့အတိုင်းဒီလိုဒီမဲ့စသည်ပါဠိစကားလေးကျမ်းဂန်နေတဲ့အမီဝိပဿနာဉာဏ်နဲ့အစဉ်တိုင်းဖြည့်ပြီးချိုးရပြအောင်အဲနိမလာမှာညွှန်ကြားဖို့ဒါက၃နံပါတ်၄နံပါတ်ကစီတီတာရေးတဲ့မြစ်ကပြောပြီးပါပြီအစာဝထဲမှာရှိတယ်အဲ့ဒီဟာတွေပြည့်စုံပါတယ်ဒါလည်းပဲနောက်ထပ်ပြောကြရတော့မလိုပါဘူး ကမ္မထာဌာနမှာကမ္မထာဆရာပထမဆရာကကမ္မထာဌာနကိုတည်တွင်တဲ့အဲဒီကမ္မထာဆရာဓမ္မဆရာမရှိတဲ့အခါကျရင်နောက်အမောဆန်တဲ့ပုဂ္ဂိုလ်ကကမ္မထာစိတ်ကမ္မထာဝါဒနာမပါဘူးဆိုရင်ကမ္မထာဌာနပြတ်တတ်တယ်သူဝါဒနာပါလဲအချိုးကျကျမသွန်နေမညွန်ပြနိုင်လို့ရှိရင်ဒါလည်းပြတ်တတ်တယ်သူအဲဒါကြောင့်မနေ့ကအဲဒီ ဒီဒီရန်ရေးကိုဒေချာပြောထားပါတယ်စောက်ထဲရေးထားတယ်စောက်ထဲမှာဒေချာပြင်သာနားလဲပါတယ်ကိုထာကမ္မဋ္ဌာနာမှာဆိုရင်ကမ္မဋ္ဌာန်တရားလေးလေးစားစားအားထုတ်တဲ့ပုဂ္ဂိုလ်အားထုတ်ပြီးတော့ကိုတရားနဲ့ကိုလေးလေးစားစားနှစ်သက်ယုံကြည်ပြီးတော့နေတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်ကကမ္မဋ္ဌာနာမှာရှိတယ် ကမ္မဒါနာမှာလည်းလာနေရဲ့ကမ္မဒါလည်းဝါသနာမပါဘူးတရားလည်းအာမထုတ်ဘူးအာထုတ်ပေတုံရတော့လည်းပဲသူကမ္မဒါနဲ့သူဟာအချိုးကျကျလည်းမဖြစ်ဘူးကမ္မဒါကို လေးလေးစားစားလည်းမရှိဘူးဆိုရင်အဲဒီလိုပုဂ္ဂိုလ်တွေတော့ကမ္မဒါတဏှာတွေအဲ့ဒီအာဂဏုအနေနဲ့ခဏလာတော့လာဖို့လေအမြဲနေနေရတဲ့လက်ခံမထားသင့်ဘူးလက်ခံထားလို့ရှိရင်အဲ့ဒါကအနောက်ကျဖြစ်တတ်တယ်ဟောကမ္မဋ္ဌာန်းပြည့်သွားတာလေသူကနေပြီးတော့ပြည့်စည်မှုခံပြီးတော့ တရားမူတော့ခံမဲနဲ့ပြည့်မှုသာနဲ့ဝန္ဒနာပြတ်တတ်တယ်တဲ့ကအဲဒါမိကနေပြီးတော့လည်းပြောထားပြီးပါပြီဇာတဲ့နဲ့ပြည့်စုံပါတယ်အဲဒါလည်းသူမပြောတော့ပါဘူးနောက်တစ်ခုကအညီညွတ်ဆောင်ရွက်ရေးအဲဒါကလည်းရေးကြည့်ညီညွတ်ဆောင်ရွက်ရေးအခုဓမ္မဂတိကအဖွဲ့ကြီးစည်းဝေးနေတာတွေလည်းပဲဘာတွေဘာတွေပြောလို့ဘာတွေပြင်ရတယ်တော့ ဒီတော့မရောက်သေးဘူးဒါပေမဲ့အဲ့ဒီဟာတွေကအငြိညွတ်ဆောင်ရွက်ဖို့ရတယ်ပဲစီစဉ်နေကြတာပါပဲအမှန်ကောင်းတဲ့အစီအစဉ်တွေပဲအသဝနာတာဓမ္မတာပရိဟာယံဒီဘဝိတန္တိအညာတာရောသစ္စာစရာတရားလေဒီဟောဝေညာနာ6ကြိတ်ကိုအမိန်ပေးတဲ့နေရာမှာရောက်ရရောက်မတရားဟောကြ တပါးချင်းသွားကြနှစ်ပါးမှသွားကြနဲ့တရွာတဲ့တမျိုးတဲ့နှစ်ပါးသားလို့ရှိရင်တရားပွဲကတဏှာတဲ့ပဲကျင်းပနိုင်တယ်အဲတမျိုးစီတရွာစီဒလန်းစီသွားလို့ရှိရင်ရောက်ရောက်မှာ60ဆိုရင်နေ့စဉ်နေ့စဉ်တရားပွဲ60ကျင်းပနိုင်တရားဝဲများလေလေရဟနာတဲ့ပုဂ္ဂိုလ်တွေများလေလေသာသနာကျေပြန့်နေလေပေါ့ အဲဒါသာသနာကျေပြန့်စီလို့လည်းမြတ်စွာဘုရားကမာဧကိနာဒွေအာဂမိဋ္ဌဧကိနာတကြောင်ဒီတော်ခီးဖြင့်ဒွေနှစ်ပါးတို့ဒီမဟာဂမိဋ္ဌမသွားကြကုန်နဲ့ဒလန်းနဲ့နှစ်ပါးမသွားနဲ့တပါးစီတပါးစီပဲသွားကြမြတ်စွာဘုရားအဲဒီတော့ကကြားပါတယ်အခုတော့အဲဒါလို့လည်းပဲဘာလည်းမပြုတော့ဘူးဒီကနှစ်ပါးပဲညွှန်ကြားတယ်အခုတော့ပရိသတ်တွေကလည်းများတော့များပါတယ် သွားမဲ့ပုဂ္ဂိုလ်တွေဟောမဲ့ပုဂ္ဂိုလ်တွေလည်းများနှစ်ပါးပဲများကြတယ်လက်ပြောဘူးအဲဒီလိုဟောလို့ရှိရင်တဲ့ဘွေတန်တိအညာတာရောအညာတာရောတရားကိုသိသောပုဂ္ဂိုလ်တို့သည်ဘွေတန်တိရှိပါကုန်လတံရာသိမဲ့ပုဂ္ဂိုလ်တွေဘုလိုရတဲ့မှာရှိနေပါရဲ့တဲ့သိမဲ့ပုဂ္ဂိုလ်တွေရှိဟောမဲ့ပုဂ္ဂိုလ်မရှိတော့မသိကြတာတဲ့သိမဲ့ပုဂ္ဂိုလ်တွေကရှိနေတယ် အဲ့ဒါဟုတ်တယ်သူကအခုကျိုးကတရားထုတ်ခြင်းနဲ့ကမ္မထာဆရာမရှိလို့အာမထုတ်ရဘူးအဲ့ဒါနဲ့ကမ္မထာဒါနာဖွင့်ညင်ရလို့လာလာပြီးတော့လျှောက်ကြတာတွေရှိတယ်ဟိုကလျှောက်ဒီကလျှောက်နေဒါပေမဲ့ဒီကလည်းကမ္မထာဒါနာကမ္မထာဒါနာဖြစ်ရင်ကမ္မထာဆရာကလည်းပြည့်စုံအောင်ဒီကလည်းမပေးနိုင်ဘူးအဲကမ္မထာဆရာဆိုတာလည်းပဲမလွယ်ဘူးအရေးချင်းပြည့်စုံမှဖြစ်တာအရေးချင်းပြည့်စုံတဲ့ပုဂ္ဂိုလ်တွေကလည်းသူ့နေရာနဲ့သူရှိနေတော့ အဲ့ဒီပုဂ္ဂိုလ်တွေလည်းသိပညာသွားနေဖို့ဖြစ်ပါဘူးအခုဟောဒီမှာဒီသာသနာ့ရိပ်သာမှာလည်းကမ္ဘာစရာတွေရှိဟောမန္တလေးကရိပ်သာကမ္ဘာစရာတို့တို့ဒီကနေပြီးတော့ပေးထားရဒါကမော်လင်ကလည်းရိပ်သာသိဖွင့်မော်လင်ကလည်းဒီတော့ကကိုယ်တိုင်နေလာတဲ့နေရာဆိုတော့ဒီဥစ္စာလည်းမပေးမပြေဘူးသားနဲ့ပေးထားရအဲဒီမှာကမ္ဘာစရာနှစ်ပါးရောသွားကမ္ဘာစရာနှစ်ပါးရောက်သွားတဲ့ဒီမှာ အလုတ်ကင်နေနည်းနည်းတော့ရော့သွားတာပဲရော့သွားတာပဲသူကမလွဲတာတော့ပြေးတာအဲသူတို့ရတဲ့မှာတရားသိမဲ့ပုဂ္ဂိုလ်တွေရှိပါတယ်တဲ့တရားကျင့်မဲ့ပုဂ္ဂိုလ်တွေတရားကျင့်ပြီးတရားရမဲ့ပုဂ္ဂိုလ်တွေကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေရှိကြတယ်ဟောကြမြတ်စွာဘုရားတိုက်တွန်းတယ် အတဝနာတာဓမ္မတာပရိယာယံဒီဓမ္မတာတရားကိုအတဝနာတာအတဝနာတာယမကြမနာခြင်းကြောင့်ပရိဟာယံဒီရတဲ့ရလိုက်တော့တရားတို့မှာဆုံးရှုံးကြလေကုန်ဤဆုံးရှုံးနေကြသည်တရားမနာရလို့တရားနာရလို့ကျင့်ဖြင့်တရားတို့တွေရမယ်သောတာပတိမေဖို့သရိုင်းမေဖို့အနာယိမေဖို့အရဟတမေဖို့အဲ့ဒီမြောက်တော်မှာလည်းဝိပဿနာဉာဏ်ဖြင့်မှာပေါ့ အဲဒီလိုကြိုးတွေရမှာရှိတယ်တဲ့မနာရတော့သူတို့ဘာမှမဖြစ်ဘူးဝိပဿနာလည်းမဖြစ်ဘူးနာယုတ်ပြီးတဲ့ညာလည်းမဖြစ်ဘူးဘယ်လိုရှုရမလဲဆိုတာလည်းမသိဘူးဘာမှမသိဘူးသူတရားထုတ်ခြင်းမရဘယ်လိုလုပ်အပ်တော့မှမသိဘူးဘယ်ကစရမှမသိဘူးဒါနဲ့တချို့သေးကုန်ညာမတတ်နိုင်ဒါလည်းဆုံးရှုံးကုန်ညာတာအဲဒါကြောင့်အဲဒီလိုမဆုံးရှုံးအောင်လို့အခုဓမ္မအဓိကအဖွဲ့ကကြီးကဖွဲ့ပြီးတော့ မိမိတို့စနိုင်တယ်အသွားနိုင်တယ်မြတ်အခွင့်ပါတဲ့အချိန်တွေပေါ့လေသမထသမထဆရာတွေကလည်းသူ့နေရာနဲ့သူလည်းအလုပ်တော်ဝင်ရှိတယ်ဟွန်းကိုယ်တရားဓမ္မတွေသိစ္စာကြီးငယ်တွေလည်းရှိတာပဲကိုဌာနမှာတရားဟောပြောဖို့ညွှန်ကြားဖို့ဒါတွေလည်းရှိတာပဲအဲဒီတော့မအားတဲ့ချိန်လည်းရှိတယ်ဟွန်းလုံးလုံးအားနေတဲ့ချိန်လည်းတော့မရှိပါဘူးသူများတွေဟောစရာပြောစရာများတာနဲ့နဲတာရှိတာပဲ အဲ့ဒီနဲတဲ့အချိန်မှာဆိုလို့ရှိရင်တော့ဇာတော်ကထွက်ပြီးတော့ဟောမယ်ဆိုဟောလို့ဖြစ်အဲ့ဒါဖြစ်နိုင်တဲ့အချိန်လေးကိုရသလားကလေးကလှည့်ပြီးတော့တရားဟောကြဖို့ဆိုပြီးတော့ဒီဓမ္မရိကအဖွဲ့ကဖွဲ့ပြီးတော့ဒီမှာသင်္သာဆွေးနွေးနေကြဆွေးနွေးတော့ပြီးပုံရပါတယ်ပြီးတော့မရောက်သေးဘူးအဲ့ဒါအညီညွတ်ဆောင်ရွက်ရေးပဲအညီညွတ်ဆောင်ရွက်ဖို့ရ ကိုဌာနရဲ့သူဌာနရဲ့လို့သဘောမထားပဲနဲ့မြတ်စွာဘုရားရဲ့ပရိပါတိဌာနပဲတဲ့မြတ်စွာဘုရားရဲ့လုပ်ငန်းစဉ်ပဲတဲ့မြတ်စွာဘုရားရဲ့လုပ်ငန်းစဉ်ကိုတို့ကဘုရားရဲ့ကိုစားအနေနဲ့ဆောင်ရတာပဲတဲ့အဲဒီတော့လုံးသွင်းပြီးတော့ဆောင်ရကြဖို့ရည်ကြီးပါတယ်ကိုဌာနအနေနဲ့ငါဇွဲလေးတွေကတော့ကြည့်တတ်ကြတယ်အဲ့ဒါလေးတွေကနေရာမကြဘူး ဒီပြနေရဒီမှာဆွဲတာထားပါတော့အခုဝိပဿနာတရားဟောနေတဲ့ပုဂ္ဂိုလ်တွေမှာတော့ဒီလိုဆွဲလေးရှိကြမကောင်းဘူးဒီဆွဲပြောက်အောင်လို့အားထုတ်ရတယ်နေတမမနေသောဟမသမိနမေသောအတ္တဒီဝမေတံယထာဘုဒ္ဓသမပညာယဒါထဗံသုတ်တယ်မှာများစွာဟောတာေတံဤဒီက မမငါဥစ္စာတွေနာမဟုတ်ငါနဲ့ဆိုင်တဲ့ဥစ္စာမဟုတ်တဲ့ကိုတွင်ကိုကအကုန်လုံးမိမိဥစ္စာတွေအရင်ตายာသိမ့်ပိုက်ထားတဲ့နာမရှိပါဘူးတဲ့သူကသူဖြစ်ပြနေတဲ့သဘောကြီးတဲ့ဘယ်သူနဲ့ဘယ်သူနဲ့မှဆိုင်တာမဟုတ်ဟုတ်တာပဲသူကသူများဗာလံကတရားတွေထားအောင်တော့အပြင်ဘက်ကဗိဓာရုပ်ပစ္စည်းတွေထားအောင်တော့ကိုယ်ရဲ့ဟာတွေတော့မှကိုယ်နဲ့ပိုင်တာမှမဟုတ်ပဲသူကအကြောင်းအားလေဆိုတာဖြစ်ပြနေတာလေအဲဒါတွေဘယ်နဲ့မှအဆိုးမရဘူးဘယ်နဲ့မှမတတ်နိုင်ဘူး ဒါကြောင့်နေတာမမငါနဲ့ဆိုင်တဲ့ဥစ္စာမဟုတ်ဘူးလို့ယူရမယ်နေသောဟမသမီးဧသောဤဒီကဟံငါဒီနာသမီးမဟုတ်ဘူးဒါငါအနေနဲ့မန်ထောင်သွားဖို့ရတယ်မဟုတ်ဘူးငါတတ်တယ်ငါမြတ်တယ်ငါဟောရတယ်ငါပြီးရတယ်ငါကသွမ်းဆောင်နိုင်တယ်ငါကိုအများကလေးစားတယ်စသဖြင့်ပေါ့လေအဲ့ဒါတွေလည်းပဲမာနမာနဆွဲနဲ့ဆွဲတဲ့နေရာမဟုတ်ဘူးတဲ့ နမေသောအတ္တဒေသောဣတိယတိမင်းငါဤအတ္တအသက်ရှင်အသက်ရှိနေသောအသက်ရှင်နေသောအကောင်အတ္တဒီနမဟုတ်အသက်ရှင်နေတဲ့အကောင်အတ္တလေးလည်းမဟုတ်ပါဘူးကိုယ်တည်းကကိုယ်ကိုယ်တည်းကရှိတဲ့တရားတွေတဲ့သဘောတရားသူများကိုယ်တည်းကရှိတဲ့သဘောတရားအတ္တမဟုတ်အဲဒီလိုကြည့်ရမယ်ယထာဘုဒ္ဓဟုတ်တိုင်းမှာပါမပညာမှန်ကန်စွာသိတဲ့ပညာဖြင့်မှန်ကန်စွာသိတဲ့ပညာဘယ်နှမျိုးရှိတော့ဆို ဝိပဿနာပညာနဲ့မဲ့ပညာပဲတဲ့ဝိပဿနာပညာလည်းဖြည့်တိုင်းဖြည့်တိုင်းနေရှုပြေချာသိတာပဲသူကတော့ဖြည့်တိုင်းဖြည့်တိုင်းနေရှုဖြည့်ပြသွားဖြည့်ပြသွားတွေတွေ့နေတော့ဒါမှားနေတာပေါ့သူဖြည့်လို့သူပြည့်လို့ပဲဖြစ်တယ်ပြည့်တယ်လို့သိနေတာကိုမှားနေတာအဲဒီလိုသိရမယ်အရိယာမဲ့ပညာကတော့နိဗ္ဗာန်အောင်ပြုတာနဲ့ပဲနိဗ္ဗာန်သိလိုက်တာနဲ့ယုံနာသင်္ခါရငြိမ့်တဲ့နိဗ္ဗာန်သိတာနဲ့အဲမငြိမ့်တဲ့ ယုံနာတရားတွေဒုက္ခတွေပဲဘာမှသုံးကြတဲ့တရားတွေပဲအဲဒီလိုသိသွားအဲသူလည်းမှန်ကန်စွာသိတာပဲဝိပဿနာပညာမဲ့ပညာဖြင့်တထာဘာရှုမြင်ရမယ်ရှုမြင်နိုင်အောင်အားထုတ်ရမယ်တဲ့ဆက်ဆိုရဟောထားတယ်အဲဒီအစွဲလမ်းကလေးတွေတော့ကျင့်နိုင်မြတ်ကျင့်အောင်ပယ်ဖို့ရဒီမှာမနစ်ကလည်းပဲသာဝတိနဲ့လည်းပြောထားပြီးပါပြီ ပြောထားပြီးပါအဲဒါကြောင့်အခုဓမ္မဂရိကတွေကလည်းသူတတ်နိုင်တဲ့အချိန်တတ်နိုင်တော့လဲပြီးတော့ဟောဖို့အဲဟောတဲ့ခါကလည်းရောက်ရရောကမ္မဋ္ဌာနာကပုဂ္ဂိုလ်တွေကလည်းပဲကိုတို့အတွက်လာတာပဲတို့ကျိုးအတွက်ဆောင်ရွက်ဖို့ကလာတာပဲဆိုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့အဲဆောင်ရွက်ဖို့ဓမ္မဂရိကတွေလည်းအချင်းချင်းအညီညွတ် ဟောပြောပြီးဆောင်ရွက်ဖို့ဒါပါပဲအဲဒီမှာအကျေကြီးပါပဲသူကသုံးသုံးလုံးလေးဒီမှာရေးထားပါတယ်အခုအထူးပြောတော့မလိုပါဘူးအဲဒီတော့ပုံသွားတာလည်းကိုကြည့်သွားတာဒါကငါ့ကို6ရောက်သွားဒီနေ့လည်းပြတော့နောက်နှစ်အတွက်အပြီးစင် အဲဒါနိကရနောက်နေ့အတွက်စီစဉ်လေးကတော့ပြဖတ်ပြပါအောင်ဒီကျုပ်ကစာအုပ်မရဘူးဒီလိုနေရာကြီးကကမ္ဘာတာတာမဟုတ်တော့မရောက်ကျိုးလည်းပဲစာထည့်လိုက်ပြီးမရောက်ချင်မှရောက်မှာရိတ်တာမှာနရောလာခြင်းတွေကစပြီးဝိပဿနာတရားကိုပြခဲ့တဲ့အတွက်နှစ်ပတ်လည်ပြီးဝဲဘဲကိုနရောလာခြင်းနဲ့နဲ့ရှင်းနောက်ဘုံလေးရဲ့အတွင်းတင်းငယ်လေးကြာရရက်မှာကျင်းပပါတယ်အဲတော့နရောလာခြင်း မတိုင်းခင်ဒီက3-4ရက်တင်းနေကြရင်လည်းအဲ့ဒီတင်းနေတွေပဲတော့ဒေါ်လာကြီးကျော်ပြီးမှ3-4ရက်ဆိုရင်အဲ့ဒီမှာတင်းနေတွေတော့ဒေါ်လာကြီးနေကြတဲ့မှာမှကြရင်တော့အကောင်းဆုံးပေါ့လေရန်ကုန်မှာကတော့တင်းနေတွေကသူကရဲရတာအကောင်းဆုံးပဲဒီနေ့မှဆိုင်ရာပုဂ္ဂိုလ်တွေအကုန်လုံးလာနေကြတာတော့မဟုတ်ဘူးဒီနေ့နေလို့လို့ရှိရင်ဒါချင်းနဲ့မလာနိုင်ကြဘူးအဲဒီအလုပ်တွေကတင်းနေတွေမှအားလာကြတယ်ဒါကြောင့်မို့တင်းနေတွေပဲဒီမှာ ရွေးပြီးတော့သတ်မှတ်ထားရတယ်။ဒါကြောင့်အဲ့ဒီနရောလာပြင်းနေမှာပဲနှစ်ပတ်လေးဩဝါဒခံယူပွဲခံယူပူဇော်ပွဲကိုကျင်းပပါလိမ့်မယ်။အဲ့ဒီနေ့ရက်ကိုမှတ်ထားကြစီလိုပါပဲ။အဲ့ဒါအခုနှစ်ပေါ်တယ်ခုနှစ်က25တော့တင်းငယ်လိုကြာတယ်။ဒါတိတိမမကြာတယ်။အဲဒါ25ကိုနှစ်ပတ်လေးပွဲပူဇော်ပွဲကျင်းပါတယ် နောက်တစ်နှစ်ကျတော့ကိုတော်လားကြီးကစနေနေ့ကျလိုက်ကျော်တရက်နေ့ကတနင်္ဂနွေကျအဲ့ဒါကလိုက်ကျော်တရက်နေ့လို့လို့တော့ဒီလိုက်ကျော်တရက်နေ့ကျတော့ဒီတိဗိကဖွင့်ပွဲကသူကတိဗိကစာပြန်ပွဲစာမေးပွဲအဲ့ဒါကနေ့တိုင်းနေ့တိုင်းသူကဒီဇင်ဘာလနောက်ဆုံးတနင်္ဂနွေဆိုရင်သူကကိန်းတွေသူကလောက်ထားတယ်သူကဒီဇင်ဘာလနောက်ဆုံးတနင်္ဂနွေနေ့မှာသူကကျင်းပတာလေတခါတခါဒီဇင်ဘာလကို 30ရက်နေ့မှာတင်းငင်းလို့ကြားတယ်အဲ့ဒီတင်းငင်းလွင်နေ့ပဲသူကဒါတိရိကစပြီးတော့ဖွင့်လာတယ်အဲတခါတခါဒီဇင်ဘာလ9ရက်လောက်ပေါ့လေအဲဒီဇင်ဘာလမကုန်ခင်9ရက်လောက်ဆိုတော့31ခွန်ဆိုတော့6ရက်25ရက်25 24ရက်ကြတယ်ဒီမှာလေကွာ အဲ့ဒီမှာတနင်္ဂနွေကြလို့ရှိရင်လည်းအဲ့ဒီတနင်္ဂနွေမှာသူတို့အဲဒီဒီကဖွင့်ပွဲပဲသူကတော့ကိန်းနေပဲသူကနောက်ဒီဝိပြီးဆုံးဖြတ်နေကြမလို့သူကကိန်းနေလုပ်တာအဲဒီတော့နောက်နှစ်မှာတော်လာပြီတော့တရက်နေ့ကဒီဇင်ဘာလနောက်ဆုံးတနင်္ဂနွေပြည့်တယ်အဲဒီတော့စနေနေ့ဆိုပြီးတော့လုပ်လို့လည်းမဖြစ်ဘူးကပ်ပြီးတော့သူပွဲရောက်တော့သူပွဲရတယ်သူခန္ဓာတွေနဲ့သူလုပ်ရသေးတာဒါတော့ဒီသူ့လည်းခွင့်ရေးပေးရတယ်အဲဒါနောက်နေ့ကျတော့ သူ့ရဲ့ရှင်းကြတဲ့တင်းငွေလေးပေါ့ဘယ်နေ့ကြမယ်လဲလာဇန်ရှိရကစနေနေ့ကြမှာပေါ့ဒါပြီးတော့အဲလာဇန်ရှိရစနေနေ့လာဇန်9ရက်တင်းငွေကြအဲလာဇန်9ရက်နေ့ဒီကသာနာ့ဤတာနှစ်ပါးဒီပူဇော်ဝဲကျင်းပါရမယ်နော်အဲ့ဒါလေးမှတ်တာလာဇန်9ရက်နေ့ ဒေါ်လာသန်း9ရက်နေမှာတနင်္ဂနွေကျအဲဒီ9ရက်နေမှာပဲနိဗ္ဗာန်ကိုလိုပဲရှင်းပါရနောက်တစ်နေ့ကျတော့ဒီဘုရားသာသနာနုကဖွဲ့က25နှစ်မြောက်အချိန်မှကျင်းတဲ့လောကသုံးနှုံပြီးတော့နေတဲ့ငွေရုတွေပင်ဆိုပြီးတော့အဲဒီအတွက်လည်းပဲသွားနိုင်တယ်ညဆောင်ရွက်ဖို့ရလုံလာထုတ်နေကြပါတယ်အထူးအထူးသူ့ဘွဲနေကျင်းပါဦးရ သုံးလထုတ်နေကြပါအဲ့ဒါနောက်နေ့မှတ်ထားဖို့ပါပဲအဲ့ဒါနေ့ကပြောခဲ့တဲ့အားတွေဘုန်းကြီးထားပြီးတော့ဖတ်ပြပါဦးမယ်ဒီခုနှစ်ထိကြီးခဲ့တဲ့နှစ်များကတော့ဒီရိပ်သာရောက်တဲ့အခါကြွရောက်လာကြတဲ့သင်္ညာများမှာဆောင်ရွက်ကြလုံးမရှိတဲ့အတွက်ဖုတ္တန်နဲ့ရှင်နဲ့သွားရည်တွေကိုအလားအသာကျုံးပြတယ်လို့ရှင်းနေပါတယ်ဒီမှာ ချို့လဲနေရာ၃ရက်ကကျူတင်ပြီးတော့ရောက်တို့လဲကပ်ပြီးတော့ရောက်အဲနေရာ၃ရက်ကကျူတင်ရောက်နေတဲ့ပုဂ္ဂိုလ်တွေဆိုရင်အဲ့ဒီရဲ့ချင်းဘာမှလုပ်ကြမသိဘူးအဲဒီပုဂ္ဂိုလ်တွေကသာမညပုဂ္ဂိုလ်တွေမဟုတ်ဘူးနာယီပိုင်းနဲ့ကိုအကျိုးများအောင်ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်တွေပဲအဲသူနေရာသူဌာနနဲ့ဆိုလို့ရှိရင်ဆရာတော်တွေပဲသာမညပုဂ္ဂိုလ်တွေပဲဟုတ်မလဲလို့ဆိုတာတကယ်ဆရာတော်တွေဒီမှာမလားလေးမြတ်ပြုလို့လာကြတာချို့လည်းပဲအသက်အရွယ်လည်းမငယ်ကြပါဘူး တတိတော်နဲ့ခတုလူလိုပုဂ္ဂိုလ်တွေကြီးပါတယ်နည်းနည်းကြီးတဲ့ပုဂ္ဂိုလ်တွေတောင်ကြီးတတ်ပါသေးတယ်သူကပရိယတ်ဒီရေချင်းအပြင်လည်းပဲပြည့်စုံတဲ့ပုဂ္ဂိုလ်တွေပါပဲသတိပါတိရေချင်းအပြင်လည်းပြည့်စုံတဲ့ပုဂ္ဂိုလ်တွေကဟောနိုင်ပြောနိုင်ပုဂ္ဂိုလ်တွေများစွာပဲပါပါတယ်ဒါဒီပုဂ္ဂိုလ်တွေကနာယီပိုင်းချိန်လေးအတွင်းမှာပဲအကျိုးမြအောင်လို့ဆောင်ရနိုင်တဲ့စွမ်းရည်တတ်ပြီးသိတယ် ရှိနေတဲ့စွမ်းရည်တတ်တွေဒီရောက်တဲ့ခါကျသူတို့ဘာမှမလုပ်ဘူးလုပ်ကြမရှိတာနဲ့ဒီလိုပဲအဲစားတော့ပြီးတော့ချင်းကကုန်နေအဲဒီလိုမကုန်ရအောင်လို့ဆိုပြီးတော့ဒါကြောင့်အဲလာမဲ့1335ခုနှစ်ကစာရဓမ္မပူဇော်ဝဲကျင်းပကိုစဉ်းစားထားပါတယ်လားမနေ့ကပြောတာအဲမနေ့ကမနေ့ကပြောတဲ့အတိုင်းဒီနေ့စပြီးတော့ကျင်းပကျင်းစပြီးကျင်းပတော့တော်တော်အဟံကြပါတယ်ဝန်တော်ကြီးသိကောင်းတယ် ဟောတာဆရာသိကောင်းတယ်စတော့မှဒီလောက်မှ နေရာကြပါမလားလို့အောင်းမိတာနေရာကြလားပါပဲသူကကိုတော်တွေစွန့်ရတတ်ရှိတဲ့ကိုတော်တွေဆိုတော့ဒီမှာသူတို့လေ့လာထားတဲ့တရားတွေကိုရွတ်ကြဖတ်ကြဟောကြပြောကြကောင်းတာပါပဲနေရာဒီလောက်တော့စင်တမ်းမြင့်မြင့်ဖြစ်လိမ့်မယ်လို့မမျှော်လင့်ဘူးဒီနေ့တော်တော်ကောင်းပါတယ်ပြောရတဲ့ဓမ္မာဓိကတွေဆိုတော့ဓမ္မာဓိကအနေနဲ့တရားဟောသလိုပါပဲ အဲပိုစကားတွေမပြောလို့ဒါပဲပိုစကားပြောရင်ဒါတရားဟောပြီးသားဖြစ်တာပိုစကားတွေတော့ပြောဖို့ရအချိန်မရှိလို့ကောင်းတော့ကောင်းပါလေပြောရင်ဟောလို့တော့ဆိုတော့ဒီလာတဲ့သမထနာစရိယာတွေကအကုန်လုံးစွမ်းဆောင်နိုင်တဲ့ပုဂ္ဂိုလ်တွေပဲမြနေတော့အဲဒီပုဂ္ဂိုလ်တွေအသီးအသီးလည်းအခွင့်အရေးပေးအောင်မှာဟောတပါးတည်းနဲ့အဲတနာကြီးနှစ်နာကြီးဟောနေလို့ရှိရင်ဉာဏ်တဲ့ပုဂ္ဂိုလ်တွေဟောမင်းရမှာမဟုတ်ဘူး အဲတရားမှမဟုတ်လို့ဒါကြောင့်မို့အချိန်နဲ့နဲ့နဲ့နာယူဝဲနာယူဝဲဘိုက်ချကတာပြီးတော့ပြေးပါတယ်ဘိုက်ချကတာပြီးတော့ပြေးတော့အခုဒီပံဝရဘယ်နှပါးရဟမ်ကောက်ဦးတယ်လေဒီလိုပဲလို့ဒါလို့ဒါဦးကြီးက6ပါးမကောက်ဘူး10ပါးတင်တယ်ဦးကြီးက ဒီဥနေ့က10ပါနောက်နေ့နောက်နေ့က7ပါလား9ပါလားမသိဘူးဟမ်ဒီနေ့ဒီနေ့7ပါတယ်6ပါလား9ပါလားမသိဘူး9ပါလား7ပါမနေ့က7ပါတယ်ဟိုပထမဆုံးနေ့က10ပါရှိတယ်တင်တယ်ဒါကများသွားတယ်ဟုတ် အဲ့ဒါပေါင်းလိုက်လို့ရှိရင်အစတုန်းကတော့ဒီက7ပါးသုံးနေ24ပါးရမယ်လို့မှတ်တော့တာ24ပါးရပုံပေါ်ပါတယ်တပါးရောရင်လည်းတပါးတော့ရောသုံးရက်ကျန်24ပါးနောက်နေ့ညကျတော့အဲ့ဒီစီစဉ်တိုးချက်ပြီးတော့ဒီစင်ရင်လည်းဒီစင်ရပါလိမ့်မယ်လို့တော့ပြောထားတယ်အခုပုံတော့ပြင်ဖို့ရမလိုသေးဘူးနဲ့တူတယ်နောက်နေ့နောက်နေ့တွေကျမှပြင်ဖို့လို့လို့ချင်းပြင်ရအခုတော့တော်လောက်ပဲဒီလောက်ပါတော်လောက်ပါအခုဒီဓမ္မပူဇော်ပွဲကျင်းပတဲ့အတွက် အကျိုးများသွားတာကတော့ဘာတွေများသွားတော့ဆိုတော့အများသောပုဂ္ဂိုလ်တွေတရားနာကြရတယ်တရားတွေအဆုံးပဲဓမ္မရိကဆရာတော်တွေအဆုံးတရားဟောတော့အဆုံးနာကြအဲ့ဒါကုသိုလ်တွေအများကြီးဖြစ်ပေါ်ပြီးတော့သွားနောက်ပြီးတော့အရရနေနေမှလာကြတဲ့ ကမ္မနာစရိယာတွေရောကမ္မနာစရိယာနောက်ပါတွေရောအဲဒီမှာကြားနာရတော့အဲဒီမှာလည်းနီးရရသိနေရကြတယ်လို့နောက်နေ့ကြလို့ချင်းတို့ဒီလိုရွတ်မယ်အဲဒီပုံဒီနည်းကျိုးသာကကောင်းတယ်ဘယ်လိုကပို့ပြီးတော့ကောင်းတယ်ဆိုတာသဘောပေါက်သွားတယ်အဲနောက်နေ့ကြလို့ချင်းရွတ်မယ်ကိုတော်တွေတော်တော်များများပေါ်လာလိမ့်မယ်လို့ညှို့လင်းပါတယ် အဲဒီတော့ပေါ်လာလို့ရှိရင်လည်းစောစောကတွေကလည်းပဲလျှောက်ထိုင်ရင်တော့ကောင်းပါလေစောစောကတွေကသင်ပို့တယ်ဘယ်တုပ်ကိုရွတ်ပါမယ်ဟဲ့လားပြက်ထားတဲ့ပုဂ္ဂိုလ်ကဒီလိုဆရာလည်းကြီးနေအောင်လည်းပြက်ခုနေ့သတ္တရရဖော့တော်တဲ့ဆရာတော်များလိုပဲအဲဒီတော့ချိုးရကြညွှန်နိုင်ဖတ်နိုင်အောင်ဟောနိုင်အောင်လေးလာပြီးတော့လည်းထားကြပါနောက်ပြီးတော့ ဒီမှာဘုရားဝတ်တဲ့နေကြဘုရားဝတ်တဲ့နေကြတယ်ဘုရားဝတ်တဲ့ဖို့လည်းပဲဒီကနေ့ကညွှန်ကြားထားပါလေဒါကြောင့်ဒီနေ့မနေ့ပိုင်းဘုရားဝတ်တဲ့ကြသာသနာ့ရည်တာမှာတော့အများအားဘုရားဝတ်တဲ့နေတာပါပဲယောဂီဟောင်းနေဆိုလို့ရှိရင်ညနေလည်းပဲဘုရားဝတ်တဲ့ပဲမနေ့လည်းဘုရားဝတ်တဲ့ညနေဘုရားဝတ်တဲ့တော့လဲအဲဒီပါတိမောက်တွေညွတ်ပြင်းပရိစ္ဆာတွေလည်းညွတ်ပေါ်တယ်ဘုရားခင်လည်းကြီးပါတယ် ကျွန်းကြဆင်းတယ်ကျွတ်မနဲ့ကိုဖျားဝတ်တဲ့တော့လဲပါတိမောက်လည်းပဲအဲပိုင်းပိုင်းနဲ့တလမှာတစ်ပတ်လောက်ပါပဲကျွတ်နေပါလားတလတစ်ပတ်လောက်ကျွတ်နေရင်လည်းဟန်ကြနေတယ်ဆိုတော့ပါတိမောက်တွေမမေ့စဉ်းစားလိုက်ရင်အကုန်လုံးပေါ်နေတာပဲယုံနေတာတစ်ခါတစ်ခါမပေါ်ရင်ပြင်းတယ်မမေ့မလားဟန်ကြပါတိမောက်လိုရှိစဉ်းစားလိုက်ရင်ဘယ်နာပိုင်းကလိုလိုစဉ်းစားလိုက်ရင်ပေါ်လာတာပဲအမှန်ကောင်းတယ် အဲဒါကြောင့်အဲဒီသာသနာ့ရိပ်သာမှာရံကုန်သာသနာ့ရိပ်သာမှာအများအားရောက်တဲ့အခါမှာဗာတိမုတ်တွေကိုညွတ်နေသလိုအကြကြနေနေကရောက်လာတဲ့ဆရာတော်တွေလည်းပဲတရားဝတ်တက်ပြီးတော့ဗာတိမုတ်တွေညွတ်ဖို့လို့နေ့ကဒီကညွှန်ကြားလိုက်ပါတယ်ဒါတော့ ဘုရားဝတ်တဲ့ယင်ဝိနိပါတိမောက်ကိုလည်းလေးပုံတပုံကနေ့စဉ်ရွတ်ဆိုပြီးဝိနိကိုလည်းပူဇော်ရန်ရည်ရွယ်ထားပါတယ်။နေ့ကိုသုတ်တရားတွေကိုရုပ်ဖတ်ပြီးတော့ဟောတာကဘုရားကိုပူဇော်တာဓမ္မပူဇာ။အဲဝိနိကိုရွတ်ပြီးတော့ပူဇော်တာကဝိနိယပူဇာ။ဒီကျင်ခိုင်းများမှာတော့အဲဒီသံမုံလာပြီးကြော်ကစပြီးတော့ အပီပီသူရနေသူပြောတယ်ကျိုးဆက်ညီတို့လည်းရှိတယ်ညီတို့မဟုတ်တာတွေလည်းရှိပါတယ်သူတို့သိလျော်တဲ့နေရာကတာပြီးတော့ထားတယ်အဲဒီမှာဝိနည်းစာပြန်ပွဲဆိုပြီးတော့ဝိနည်းပြန်ဆိုကြအပီပီတစ်ပါးချင်းတစ်ပါးချင်းနဲ့ပြန်လာရှိတယ်အများကြီးစုပေါင်းပြီးတော့ပြန်လာရှိတယ်အဲ7ပါး5ပါးတစ်ကြိမ်နဲ့ရွတ်ဆိုပြီးတော့ပြန်လာအကောင်းသားပဲသူကလည်းတစ်ပိုင်းနဲ့ရွတ်ဆိုပြန်ညီတို့တို့ကမချင်းညိုကြသိကောင်းတယ်အဲဒီမှာတော့ဝိနည်းပြန်ဆိုတယ် ဒီမှာတော့ကမ္မနာနာဆိုတော့ဒီဝီနည်းပြန်ဆိုဖို့ဆိုတော့လည်းတည်ပြီးတော့အသိလျော်ကိုမရဘူးဒါကြောင့်မို့ဝီနည်းကိုပူဇော်ဝေးရဘုရားဝတ်တဲ့ရင်ယူမှပဲတဲ့ဒီပဲပြီးတော့ပါဠိမောက်ကိုလည်းလေးပုံတစ်ပုံကလို့ဒီကဒီလိုရေးလိုက်ပါတယ်တော့ဆိုရင်နားလည်နေမယ်တော့အောင်မေးပါစကားနည်းနည်းတူသွားတယ်ပါဠိမောက်ကိုလည်းလေးရအတွင်းအစအဆုံးရွတ်နိုင်အောင်လေးပုံတစ်ပုံကနေ့စဉ်ရွတ်ဒီလို အဲဒါတွေကမထက်လိုက်ဘူးဈေးရအတွင်းအစဆုံးပြည့်စုံအောင်လို့ဆိုတာတွေမထက်လိုက်ဘူးမထက်လိုက်တော့လေးပုံတစ်ပုံကဆိုအစာနာကလေးပုံတစ်ပုံကလောက်ပဲတော့အောင်းမေပြီးတော့ကြာတော့တစ်ပါးကပြည့်လာတယ်အစာနာတွေနဲ့သူကြီးဆိုင်တာနောက်ပိုင်းကသိပြီးမဆိုင်ခဲ့ဘူးလေအဲဒီတော့ဟာလည်းရှိတရားကြီးပဲဒါကတော့ဗာတိမောက်မှာ လေးပုံပုံတပုံကပထမရဲ့ဒုတိယပုံကဒုတိယရဲ့တတိယပုံကတတိယရဲ့သရုဒ္ဓရဲ့ပုံကအဲသရုဒ္ဓနောက်ဆုံးရဲ့ ဟိုရင်တရားဝိသရုပ်တွေတော့သမောပါတိကုပတိမောကနိတိရတိုင်အောင်အဲဒီကြောင့်ဒီပြည့်ထားပါတယ်အခုဒီတိုင်းနဲ့ပြောရမနေ့ကသုံးပုံကုန်သားပါပြီအဲဒီနေ့ဗာတိမောက်မကြည်သေးလို့ကျင်နောက်နေ့ကြတော့လဲဗာတိမောက်ကြည့်အောင်ဉာဏ်တရားတို့ကြိုးစားပြီးနှလုံးသွင်းခဲ့ဘိုးရတိုက်တွန်းပါတယ်ဒါကောင်းပါလေကိုကျင့်ဝတ်တရားဝိနည်းတွေနှလုံးသွင်းဝိနည်းတွေရတယ်ဆိုတော့ ကျက်တည်ရှိတာပဲအနာကိုကောင်းပါတယ်ပြီးတော့ဓမ္မထာတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကဏ္ဍတရားဟောနေတဲ့ပုဂ္ဂိုလ်တွေဘေးကပုဂ္ဂိုလ်တွေတချို့ကအထင်မြင်သေးတယ်ဝိနည်းတွေညာမရဘူးအောက်မဲ့နေတယ်ဒီလိုလဲရှိတယ်ဝိနည်းတွေကိုဓမ္မထာဒါနာပုဂ္ဂိုလ်တွေဝိနည်းသိမသိဘူးအောက်မဲ့ဝိနည်းသိမှကောင်းတယ်ဝိနည်းရတာမှတချို့ကကျုပ်ဆရာတော်ကြီးတွေကမေးကြတယ်ပါတိမောက်ရရလားတော့မေးတတ်တယ် ပြန်ပြပါမယ်ခင်ဗျာလို့ပြောရတယ်။ကိုကရတယ်လို့ရှိရင်အဲဒီလိုတော့ရတယ်။တို့သင်ပြပေးရတယ်ကွာ။သူတို့သာတတ်တဲ့အာဝင်းကအကြကြီးဆိုတာ။ဒါကြောင့်မို့ဝီနည်းကတော့နှုတ်တဲ့ရနေတယ်။ကောင်းပါလေ။စိတ်လည်းဝင်မလဲပါဘူး။ဒီနေ့မှအာဝီနည်းပါတိမောက်ကို30ပုံတစ်ပုံလောက်ယူနေရင်လည်းရပါတယ်။သို့မဟုတ်15ပုံတစ်ပုံလောက်ယူရင်တော့ပို့ပြီးကြည့်မှာပေါ့လေ။အဲ9ပုံတစ်ပုံ ကိုနည်းတစ်ပတ်လဲအောင်ရိုးလို့ရှိရင်တော့ဒါပြီးတော့ကြည့်တာပါအဲ့ဒီလိုလည်းကျွမ်းနိုင်ပါလားအဲညစဉ်တရားပွဲတွေကတော့အခုစီစဉ်ထားတာရှိပါတယ်နောက်နောက်ဆုံးမှကြွလာမယ့်အခါမှာလည်းမြည်ပြီးနေရမြည်ဒီယထာဖြင့်မြည်ဒီသင်္ဘောဖြင့်လာရောက်မြည်ဆရာတော်မြည်ညကြွလာမြည်ကာတိယတကားပဲမြောက်ပါလာမြည်မြည်ဒီချင်းကရန်ကုန်ရောက်ပြီဆိုတော့အကြောင်းအရာများကိုလည်းစာချင်းကျူတင်ပြောကြထားစေလိုပါဒါကလိုလို့ရှိရင်ပြောကြဖို့ပါမလိုလို့ရှိရင်လည်း ဒီတိုင်းလာလိုက်တယ်ပြီးတာပါပဲအဲလူသားကကျိုးဖို့ဆိုဖို့လိုလို့ရှိရင်လည်းကျိုးအောင်လို့ပြီးတော့နောက်တစ်ခုကနေရာလေးပါလေးလည်းတွက်ထားဖို့ပေါ့တယ်ဒီလိုညွှန်ကြားရတာကတော့နေရာထိုင်ခင်းအသင့်ပြင်ဆင်ထားရတဲ့လောဘပါကကျိုးဆိုရဖြစ်ပါတယ်နေရာထိုင်ခင်းအသင့်ပြင်ဆင်ထားတယ်ဆိုတာကတော့အားလုံးအတွက်အကုန်လုံးကောင်းအောင်ရော ရေခင်းရောအဲစင်တောင်ရောဆောင်းရောဒီလိုအဆုံး ပြင်ဆင်ဖို့ရကိုတော့မရွယ်ပါဘူးနေရာတော့စဉ်းစားထားပါတယ်အကုန်လုံးပြင်ဆင်ဖို့ဆိုတော့လွယ်ဘူးအဲ့ဒါလည်းပဲအဲ့ဒါလည်းပဲသင်ကြားလို့ဒါတိတဲ့သတိပြုကြစေလိုပါတယ်ဘာငါတရားလောက်အတွက်အဲ့ရနေရာတွေသိမ့်ထားရမယ်ဆိုတော့တော်တော်တာဝန်လေးတယ်อืมခေါင်းတရားဆိုရင်ကိုတော်တော်တာဝန်လေးကိုကခေါင်းတော့တရားလောက်ပဲရှိတယ်ဆိုတယ်ခေါင်းတရားလောက်ပဲခေါင်းတရားရှင်းအောင်တရားဆရာတရား

အဲ့ဒါတာဝန်မယူလိုပါဘူးယူမယ်ဆိုရင်တော့ယူနိုင်ပါတယ်ယူလို့ရှိရင်လည်းသိပြီးတော့ဘယ်တည်းမပြုလို့လားအဲ့ဒါဒါကြောင့်အရှင်ဘုရားတို့အဲ့ဒီနေရာထိုင်ခင်းကတော့မထေကြီးတွေအာဝါ၄၀ကျော်လို့ဆိုပါတော့အဲ့ဒီတော့မထေကြီးတွေမထေကြီးတွေတော့ယူလာတော့ပိုးရမလိုပါဘူးတော့တင်တော့တရားပြနိုင်ပါတယ်အဲလင်္ကာလင်္ကာ၁၀လောက်တော့ပြနိုင်မှုရရှိပါတယ်အဲ့လောက်တော့ပြနိုင်ပါတယ် အကုန်လုံးအတွက်ဆိုတော့ကိုနည်းနည်းတောင်းပေးပါတယ်အဲဒါကြောင့်လာတဲ့ခါကျတော့ပြင်ဒီရက်ကရှင်လေးပါလေရှိတတ်တယ်တော့ရှင်အောင်လေးတော့ယူတာလည်းကောင်းပါတယ်သုံးစရာတော့သိမလို့ပါဘူးဒီရက်ကချမ်းသာမဟုတ်တော့ညာဆိုတော့မထသင်္ကန်းနဲ့အရှင်တယ်လေးနဲ့ဆိုရင်ပြီးတာအဲဒီခင်လေးလည်းယူလာလို့ရှိရင် ကောင်းပါလေဒီခင်လေးလည်းမကြည့်ရင်လည်းဒီကပေးရမှာပါပဲအဲဒါလေးလည်းပဲသူဒီက ရောက်တာတောင်းမှလိုပါတယ်နောက်ပြီးတော့နောက်ကပါလာတဲ့ကာတိယတို့ဘာလို့ဒီလိုပုဂ္ဂိုလ်တွေကတော့ဒါရီကကိုယ့်အကိုပြည့်စုံလာမှဖြစ်မှဒီကြမှာရနိုင်မယ်တော့ညှို့တင်လာတော့ဒါတော့တော်လည်းမတော်ဘူးဒီမှာတောင်းသေးတောင်းပေးရရောက်ဒီမှာအဲဒီတော့ရဟန်းတော်တစ်ပါးကပ္ပိယတယောက်ရဟန်းတော်တစ်ပါးကပ္ပိယတယောက်ဆိုရဟန်းတော်ကကမ္မထာနာစရိယကတရားလာလို့ရှိရင်ကပ္ပိယကတရားဆိုရင်နည်းဘူးသွားတယ် တော့တောင်းကအများကြီးသိချာစဉ်းစားကြည့်တော့အများကြီးအခုကသင်ပါဆင်းရဲဆို200လောက်ရှိတာတည်း150လောက်ကတော့ကမ္မထာဆရာတွေနဲ့ပဲတူတယ်အဲဒီမှာ150လောက်သဗ္ဗရာ150ဆိုရင်300ဖြစ်သွားတယ်အခုတော့အချို့ဆရာတော်တွေကကတိရမခေါ်ရပါဘူးအာမန္တလေးကလာတဲ့ဆရာတော်တွေဆိုရင်၄၅ပါးမကတိရတယောက်လောက်နဲ့လာတယ်အဲဒီမှာသူကတက်တာလာတယ်တော်တာပဲသူကသူတို့လည်းပဲဈေးဈေးကကုန်တက်တာလာပေါ့ ဒီမှာလည်းပဲတောင်းခံရတယ်နေရာပေးရတယ်တက်တာတာပေါ့ဟိုအလွတ်ကြောင်းဆိုလို့ရှိရင်နေရာပေးတော့နည်းနည်းလွယ်တယ်ဒါကကမ္မထမ်းကြောင်းဖြစ်နေတော့တက်တာကယောဂီတွေကဒီခါမှလာတာအခုကမ္မထမ်းတရားထုတ်နေတဲ့ယောဂီအသေးတွေကရဟန်းတော်တွေကလည်းဒီခါမှလာတာအဲအာဂနုရဟန်းနေမလာခင်ကတည်းကဒီမှာအာဝတိကကဘယ်လိုလဲ70ကျော်လား အဲ80ကျော်ရှိနေတာသူတို့လည်းနေရာပေးထားကြသူတို့ချထုတ်ပြီးလို့လည်းမရှိဘူးနေရာပေးထားတရားဓမ္မတွေကလည်းပဲယောဂီအဟောင်းရောအသေးရောသူတို့ကလည်းပဲတရားကျော်လောက်ရှိတယ်ထင်တယ်သူကလည်းမနေဘူးအဲ့တော့ဒါတွေကလည်းနေရာပေးထားတာဖြစ်နေတော့နေရာအများကြီးပေးဖို့ရတာသိမလွယ်ပါဘူးတတ်နိုင်နေကြတော့ဒီမှာကြိုးစားပြီးတော့တရားဓမ္မတွေကဆောင်ရွက်ကြပါတယ်သူတို့ဒီဒီအခါမို့ ဆိုဖို့ဆောင်ရွက်ကြပါတယ်အခုအဝေးကဈေးစကအကုန်ခံပြီးတော့လူပင်မလည်းခံပြီးတော့အခုဒီလာပြီးတော့အားပေးကြတာလည်းပဲအမှန်တန်ဝမ်းသာစရာပါပဲတတိယတို့ကအများကြီးကျေးဇူးတင်ပါတယ်သာသနာတော်ရဲ့ဒီပွားရေးတိုးတက်ရေးစီပင်ရေးသာသနာတော်ကျိုးများအောင်ဆိုတဲ့ကြည်ရွယ်ချက်နဲ့သင်ပြရတော့ဒီမှာ ကိုပင်ပါ အဲဒီစကားတွေပါတယ်အကုန်ကြခံပြီးတော့လာကြပြီးတော့ဝမ်းသာပါတယ်ကျေးဇူးတင်ပါတယ်ဒါပေမဲ့လို့အခုပြောတဲ့အရေးကြီးတာလေးတွေကတော့တောင်းပန်တယ်တောင်းပန်တယ်လို့ဒီကအရေးကြီးတာလေးတွေတောင်းပန်ပါတယ်ကိုယ့်ဟာကိုယ်လည်းအသင့်တင်ပြည့်စုံအောင်လို့ဆောင်ရနိုင်တဲ့ပုဂ္ဂိုလ်ဆောင်ရတော့ကြပါပြောထားပါတယ်ဒကာဓမ္မအများစုကတော့လာစား73ရက်74ရက်လောက်မှရောက်လာတယ်သင်လျော်ပါလိမ့်မည်တဲ့မနစ်ကတဲ့ဟောတော့ဒကာဓမ္မအများစုတွေက ဟိုတဘာတဘာမှာ10 10ရောက်15ရောက်20စသည်ဖြင့်ပါလာရင်ပေါင်းလိုက်တော့ဟိုတရားဓမ္မတွေအများကြီးဖြစ်လာနေပါရဲ့ခုနပြောတဲ့ကာပိယဆရာဆရာတော်တစ်ပါးကာပိယတယောက်ဆိုရင်ကိုပဲအတိအကျပေါင်းလိုက်လို့ရှင်ဖြင့်တရားမကဖြစ်နေနေတာအများကြီးဖြစ်အဲဒါတရားဓမ္မတွေအများစုတွေကစောစောကြီးကတည်းကကျူတင်ပြီးတော့ရောက်နေလို့ရှိရင်ဒီမှာတာဝန်ပေးပါတယ်လို့ ဘုရားသာသနာ့ကဖွဲ့ယောဂီထောက်ပံ့ရေးတဲ့ကနေပြီးတော့ကျွေးရမွေးရဒါတာဝန်ရှိပါတယ်ဒါကြောင့်ဒီကနေ့လောက်14ရက်လောက်မှလာလို့ရှိရင်ပိုကောင်းတာသို့တော်လည်း14ရက်လာလို့မရှိဘူး13ရက်လာမှပဲအချိန်မီရောက်မယ်ဆိုရင်13ရက်လည်းလာလာနိုင်ပါလေအဲဒါကြောင့်မို့13ရက်14ရက်လောက်မှ ရောက်လာတယ် သင်လျော်ပါလိမ့်မည်လို့အမြစ်ကဒါသင်ကြားချက်ပေးထားပါတယ်အခုနောက်နေ့အတွက်လည်းတတိတော်ကဒီလိုပဲပြရမှာပဲနောက်နေ့ကျတော့ကိုမတော်လာစား9ရက်နေမှာဆိုတော့ဒေါ်လာစား10ရက်နေရောက်လို့ကျင်လည်းပြည့်စုံတာပါပဲအား10ရက်နေဆိုရင်ကတ်ကတ်ကလေးလာလို့ဖြစ်ဘူး9ရက်နေကရောက်မှလာမယ်ဆိုရင်9ရက်နေကလည်းလာရမှာပါ9ရက်နေကလာပြီ9ရက်ပြည့်ရပေါ့ဒေါ်လာစား9ရက်ပြည့်ရအဲဒီရက် ဒါကဓမ္မအများစုအတွက်ဒီကမ္မထာနာစရိယာတွေကတော့စောစောရအခုဟိုတရားဟောဖို့ရာတို့ဘာလို့လဲမိအောင်ဟောနိုင်တဲ့ပုဂ္ဂိုလ်ချင်းဟောဟောရအောင်လို့အချိန်မီပေါ့လေစောစောကကြိုတင်ပြီးတော့ဒီကနေ့ဒီဒီနေ့ဆိုတော့ညီက၁၇ရက်နေရလားကတော့၁၇ရက်နေရလားမှ၁၂ရက်နေမှာအဲဓမ္မပူဇာတွေရုပ်ဖတ်ဟောကြားတယ်၁၂၁၃၁၄ သုံးရကြနောက်နေ့လည်းပဲဒီလိုပဲဒီရက်9ရက်6ရက်ပေါ့9ရက်လောက်က9ရက်ညနေလောက်ကရောက်မှလာနိုင်လို့ရှိရင်ပြန်လာစား9ရက်လောက်ရောက်အောင်ကြွလာဖို့ပါပဲဒါလည်းစောပြီးတော့လာဖို့ရတော့သိမလို့ပါဒါပဲမဲ့လို့တချို့လည်းပဲယထာတို့လင်းမြန်တို့ ခြေနေရစောစောယူတင်လာရတယ်ရှိပါတယ်ချိုးလည်းပဲကြမ်းမာရေးအတွက်နဲ့သေးတွေပါလေးလည်းကိုယ်ကိုယူတင်လာရတယ်ရှိပါဒါကတော့အကြောင်းအားလည်းဆိုတော့ကြွတာနိုင်ပါတယ်ဒါလည်းပဲပုဂ္ဂိုလ်တစ်သိမ့်များမှာပေါ့နည်းနည်းပဲနေမှာပါအဲအများစုနေရာချင်းဆိုလို့ရှိရင်တော့9ရက်နေ့ညနေတော့ရောက်လို့ရှိရင်အဲခုနဓမ္မပူဇာပွဲဝိနည်းပူဇာပွဲဒါတွေအကုန်လုံးဆောင်ရွက်နိုင်ပါတယ်9ရက်နေ့ကလာရင်6ရက်နေ့6ရက်နေ့ မနေ့ကစရ6ရက်9ရက်10ရက်6ရက်မနေ့မဟုတ်6ရက်မနေ့မဟုတ်6ရက်ကနေပဲ6ရက်9ရက်10ရက်ကနေ့ဓမ္မပူဇာပွဲအဲ9ရက်မနေ့ကစပြီးတော့9ရက်10ရက်9ရက်ဟုတ်လားအာဟုတ်ခုနကတိုင်းမဟုတ်ဘူး6ရက်နေ့ကတော့စမှာ6ရက်နေ့မနေ့ကပဲစ6ရက်9ရက်10ရက်9ရက်ဒီညကိုအဲဒီမနေ့မနေ့က၄ခုအဲဒါ နေ့ဆရာဝတ်တဲ့ဘုရားလေးပါတိမောက်က၄ဘုံတဘုံဆိုတော့၄ရက်မှပြင်ပါ၃ရက်လည်းမပြင်အဲ့ဒါလေးတွေပဲအထူးမသားစီရင်လို့မသားစီတော့ပါလေ။နောက်ကြောင့်မြင်လို့ရှင်လည်းတတိတော့စာနဲ့ပါနဲ့အတူတူလေးရေးပြီးတော့အဲပို့နိုင်ကောင်းပို့နိုင်ပါလိမ့်မယ်။နောက်တစ်ခုက ဒါပြီးတော့ယောက်ျားတောင်းပန်နေတာရှိပါတယ်ဆရာတော်ဆရာများဒါပရိပြုပြီလိုပါတယ်ဒါပြီးတော့တို့တခြားတခြားရက်တွေသွားလို့ရှိရင်နောက်ပါတတိတကာဓမ္မတွေပါလာပါတယ်များသောဖြင့်တော့တတိတကာများများမပါဘူးဒီကနည်းနည်းပါပဲသိပြီးတော့မချဲ့ပါဘူးနည်းနည်းပဲရဟန်းပါလို့ရှိရင်လည်း2ပါး3ပါး4ပါးလောက်ဆိုပါခဲ့ပါတယ်ပြ အရေးကြီးတဲ့ပုဂ္ဂိုလ်တရားဟောမဲ့ပုဂ္ဂိုလ်နဲ့အကူအညီရမဲ့ပုဂ္ဂိုလ်နဲ့ဝေဝိသဆောင်ရမဲ့ပုဂ္ဂိုလ်နဲ့နှစ်ပါးသုံးပါးလောက်ပဲပါရပါတယ်အဲအခုဒီတစ်ခါသွားတာကတော့ဆိုရင်စိတ်ကုံသွားတာမဟုတ်စိတ်ကုံမှာရေးကိစ္စရှိတာလည်းနည်းများပါတယ်ဒကာဓမ္မကတော့ပါခဲ့ပါတယ်သမထဌာနတွေသွားလို့ရှိရင်တော့ဒကာဓမ္မတွေအသင့်တင်ပါရပါတယ်အဲဒီလိုဒကာဓမ္မတွေတော်တော်များများပါလာတဲ့ခါကာလကြတော့အဲဒီဒကာဓမ္မတွေကိုသောသောကတွေကတချို့က သာသနာ့ရိပ်သာတွေကယောဂီခေါင်းနေဆိုတော့သူတို့ကစေပါတိလာအမြဲဆောက်တည်နေပါတယ်လေ။တခြားသွားတော့လည်းပဲဒီကသီလကပြည့်စရာအကြောင်းမရှိဘူးစရတဲ့ကတည်းကအများအားသီလဆောက်တည်နေတာပါ။အဲတော့အထူးပြောကြမလို့အဲတချို့အရာထဲကနေပြီးတော့လည်းပဲယောဂီဟောင်းတွေကသူတို့လိုက်လာတာရှိတတ်ပါတယ်။ဒါကအဖြစ်တွေဓမ္မအဖြစ်များသွားပြန်မျိုးသမီးတွေကလိုက်လာတတ်ပါတယ်။အဲဒီလိုလိုက်လာတဲ့အခါကာလကျတော့ အားလုံးစေပါသီလာဆောက်တည်ကြလို့ပြောထားတယ်စေပါသီလာဆောက်တည်ထားတော့ဟိုတခြားတစ်ပါးရရောက်တဲ့ခါကျတော့ဟိုကတော့သူတို့ပရိသတ်များများမဟုတ်တော့တောင်းမလေးပါဘူးသူတို့လည်းကျွေးနိုင်ပါတယ်ဘာမှတောင်းမလေးပါဘူးညနေစားတွေပါလည်းကျွေးနိုင်ပါတယ်ဒါပေမဲ့လို့ကမ္မထာဒါနကနေပြီးကမ္မထာဒါနသွားတာဆိုတော့ဒီပါတိဒါနဲ့လည်းသင်လျော်တယ်လို့ ိုမှာတရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေကချက်ကျွေးရတယ်ဆိုရင်ဉာဏ်မကြဘူးလို့ညနေသူတို့မစားဘဲနဲ့ချက်ကျွေးနေဉာဏ်မကြဘူးအဲဒါကြောင့်ဒီကတတိတော်ခေါ်သွားတဲ့ကတိယတရားဓမ္မတွေဆိုလို့ချင်းအဲ7ပါးသီလသောသောကတွေကယောဂီဟောင်းနေပြင်းနေလို့မထာကြောင့်ကလိုက်လာတဲ့ယောဂီတွေပြင်းနေလို့သောသောကလည်း7ပါးသီလပြည့်စုံနေတဲ့ပုဂ္ဂိုလ်ရှိရဲ့အဲသွားမှပဲလိုက်လာတဲ့အရာတွေကပုဂ္ဂိုလ်လည်းရှိတယ်အဲ့ဒီပုဂ္ဂိုလ်တွေအကုန်လုံးပဲ7ပါးသီလဆောက်တည် ခိုင်းပါလေသောက်တိခိုင်းတော့ကိုကြလို့ရှိရင်ကိုကတော့ကျွေးပါတယ်ရောက်ပါရောက်ပါနေညနေသာသာကျွေးမသားဘူးဥပဆောင်နေတယ်ဆိုတော့သူဟန်ကြတယ်ဂုံလည်းကြည့်ပါတယ်ကမ္မထာတရားဟောကြားနေတဲ့ဆရာတော်ကြီးနောက်ကပါလာတဲ့ကပ္ပိယတကြီးတွေဥပုအမြဲဆောင်နေတယ်ဆိုတော့ဘုံလည်းရှိတယ်ဆရာတော်ကြီးနောက်ကကပ္ပိတတိုက်တာရင်းနဲ့ဥပုတော်မဆောင်ဘူးသီလတော်မှအလေးအမြတ်ပြုပြီးတော့မဆောင်ဘူးဆိုရင်ဒါသိပြီးတော့နေရာမကျဘူး အဲဒါကြောင့်တတိတော်ဒီကသွားတဲ့ခါကာလကျတော့ကာတိယတတိတွေဖြစ်ပါသေးတာဆောက်တည်သေးပါတယ်အဲဒါသင်ပြားတော့လည်းပဲဒီလာတဲ့ခါကျတော့ရှိရတယ်တတိစေပါတိတာထောက်တိတာဖို့ရတော့တတိတော့ကထူတောင်းမှနေပါလေဒါတွေကတော့စေပါတိတာထောက်တိတာတော့ကျင့်ပြီးရင်ဒီမှာ တတိတော်တို့တခြားသွားတဲ့အခါတော့ကပ္ပိယကပါလို့ရှိရင်လည်း30 20များရင်လည်း30ပေါ့လေဒါတော့ရှိမှာမများဘူးဒါတော့ဆို30လောက်ကတော့ဘာမှမလို့အခုဒီမှာတော့ရောက်လာတဲ့ပဒင်တကာရမတွေကခုကတရားလည်းမကဘူး200လည်းမကဘူးအများကြီးခုသာအများကြီးဆိုတော့ညနေပိုင်းမှာတရားယောဂီတွေချက်ကျွေးနေရတော့ချက်ကျွေးရတဲ့ဝေယဝိဇ္ဇပုဂ္ဂိုလ်တွေလည်းတောင်းလေးတယ်ဟောဒီဗုဒ္ဓသာသနာလောကအဖွဲ့မှာလည်းယောဂီထောက်ပံ့ရေးဆိုပြီးယောဂီတွေထောက်ပံ့ဖို့ဆိုပြီးသူတို့ လူထားတဲ့အဲဒီဝုထုငွေတွေကသူတို့ကျွေးရမွေးရပါတယ်သူတို့ကတော့တောင်းမလေးပါဘူးယောဂီဟိုလည်းဘုရားသာသနာလောကအဖွဲ့ကတော့သူတို့တောင်းမလေးပါကျွေးဘူးရသူတို့ဘုံမလေးဘူးလို့ပြောပါတယ်ပြောပေမဲ့တတိတော်ကတော့ဒါတွေဒီလောက်တော့မပင်ပန်းနိုင်ဘူးလို့ယူဆထားပါတယ်အဲဒါကြောင့်အရှင်ဘုရားတို့နောက်နှစ်တွေကြတော့ရှင်တရားဓမ္မတွေပါလာရင်အဲဒီတရားဓမ္မတွေအကုန်လုံးအဲဥပ္ပဆောင်ပါစေလို့ဒါလေးတည်းအခုလျှောက်ထားလို့ပါတယ် အဲဒါလေးဒါလေးလည်းပဲအထူးမှသွားတယ်ဒီမှာအဲဒါဒီဟာကဝိသင်းတော်တော်လောက်ပါပြီနောက်နေ့အစီအစဉ်ကတော့နောက်လည်းစာလေးနဲ့ရေးပြီးတော့ပို့နိုင်ကောင်းပါလေဟောပြောရေးဟောပြောရေးကတော့မနစ်တုန်းကတော့အများကနေကြံပေးဖို့တတိတော်ကတောင်းပါတယ်တောင်းတော့တချို့လည်းပြောကြပါတယ်ဟောပြောရေးနဲ့စပြီးတော့ အဲ့ဒါတွေအခုနှစ်တော့တပည့်တော်ကနည်းနည်းပေါ်တာလေးပြောပါဟောပြောကြီးကဟောပြောကြီးကတော့တရားဟောတဲ့ပုဂ္ဂိုလ်တွေဆိုတော့ချင်းမဟာစီမဟာစီကိုင်းကမဟာစီတရားဟောတယ်ဆိုတော့မဟာစီရဲ့ဟောနေကြတရားတရားလေးတွေလည်းပဲအလေးပြုပြီးတော့ဟောစီခြင်းပါတယ်လားတရားဟောတဲ့ပုဂ္ဂိုလ်တွေဓမ္မအဓိကတွေနဲ့ဆိုင်ပါတယ် တချို့ကအလေးချင်းမရှိတော့မဟာစီလို့နာမည်တော့တတ်ထားတာပဲဓမ္မအရိကဟောတော့ရတဲ့တရားတွေဖြစ်တယ်အဲ့ဒါနေရာမကြဘူးဆိုတာသူများတွေသင်မြင်သေးဒီလိုကမဟာစီတရားနာလိမ့်မယ်ဆိုတော့မဟာစီတရားဆိုတော့ဝိပဿနာရှုနည်းတွေရှုပုံတွေဟောလိမ့်မယ်အောင်းမိပြီးတော့လာနာကြတာကိုဒီရောက်တဲ့ခါကာလကျဟောတာကအဲ့ဒီလိုမဟုတ်ဘူးသူကဝိထုကြောင့်နေနဲ့ဒီကရတဲ့တရားမျိုးလိုပဲလုံငန်းဆွေးကားနေပါရညာတွေနဲ့ဒါတွေဟောတော့ ဟိုမျိုးသမီးတွေဘာတွေကတော့သဘောကျပါတယ်အတန်ကောင်းကောင်းနဲ့ဒီလိုဆွဲဟောဒါဒီမှပြိုက်တာသူကသဘောတော့ကျပါတယ်ဒါပဲပဲလို့အဲ့ဒီစဉ်းစားဝေဘာသာတဲ့ပညာရှိကလည်းပါသေးတာကိုဒီထဲမှာပညာရှိကရေးကြည့်တယ်အများပုဂ္ဂိုလ်တွေကချင်းမွနေပဲမဲ့ပညာရှိတယောက်တော့ကကဲရလို့ရှိရင်နေရာမကျဘူးဆိုတော့ပညာရှိတယောက်ကဲရခံမှာနေရာမကျဘူးအဲ့ဒါကြောင့်ဆရာဟောတဲ့ခါကာလမှာဒီကတတိတော်ဟောတဲ့ဝိပဿနာတရားလေးတော့ အလေးပြုပြီးတော့ဟောစီလိုပါတယ်မိမိဟောနေကြတဲ့အတိုင်းဟောခြင်းလည်းဟောအဲဝိရုကြောင့်ဟောတယ်ဝိရုကြောင့်ဟောပါဟောပေမဲ့လို့အဲ့ဒီလုံငန်းဆွေးကနေပါတယ်ညာတွေတော့သိပြီးတော့အဲလွန်တယ်ပြီးတော့မဟောပါနဲ့လို့ဒါတွေတောင်းပန်နေတယ်လို့သာအဲဒီဝိတုကြောင့်နဲ့မှာသက်ဆိုင်ရာသက်ဆိုင်ရာမှာဝိပဿနာရှုပါနေပါပါစေလို့ခက်ပါဘူးအလွယ်လေးပဲဝိပဿနာရှုပါဘာမှမခက်ဘူးလို့သာအဲအလွယ်လေးပဲသူက နိရောဓနာရှုခန်းကဒီဖြစ်တိုင်းဖြစ်တိုင်းယုံနာလေးတွေရှုဖို့ရကိုပြီးတော့ဟိုမှာတရားကာထာလေးတွေပါအောင်ပါပဲလောဘတို့ဒေါသတို့မောဟတို့စသဖြင့်ဒါလေးတွေကိုအပြစ်ပြောတဲ့တရားတော့ပါရအောင်ပါပဲလားတရားဝတ်တဲ့တရားဒါမပါပဲနဲ့မရှိဘူးလောဘဒေါသမောဟပဲဖို့အဲ့တော့လောဘဒေါသမောဟတွေကဘယ်ကဖြစ်နေတော့ဖြစ်စေလိုက်တဲ့အခါကျတော့မြညာကဖြစ်တယ်ရာရာကဖြစ်တယ်နာရာကသာတိရာကဒုတိယကဖြစ်တယ်သေကုသနာဉာဏ်ရာကဖြစ်တယ် ဒီ၆ဌာနအပြင်ဘယ်မှမရှိဘူးဒီကလာပြည့်အဲဒီတော့မြတ်စွာဘုရားအလိုတော်ကဉာဏ်ကလည်းကိလေသာမရှိအောင်ကြာနာသတိယဒုတိယကလည်းကိလေသာမရှိအောင်ပြုလိုပါတယ်လို့သတိဓာတရားလေးတွေမှာရှိဖို့ရှိနည်းလေးဟောရမယ်လောဘကိုပယ်ကြပါလောဘပယ်ရင်ကောင်းတယ်ဒေါသပယ်ကြပါဒေါသပယ်ရင်ကောင်းတယ်ဒီလိုဟောရုံနဲ့မလုံလောက်ပါဘူးလောဘပယ်တဲ့နည်းလေးနဲ့ပါအောင်မှဒေါသပယ်တဲ့နည်းနဲ့ပါရမယ် ကိလေသာပယ်တဲ့နည်းလေးပါဘယ်လိုပယ်ရမလဲသတိပဋ္ဌာန်နည်းနဲ့ပယ်ရမယ်အဲနေနိုင်ကြတဲ့ဓဝါ၆ပါးကိလေသာမရှိအောင်လို့ရှုမှတ်ပြီးတော့ပယ်ရမယ်ရှုမှတ်နေရင်ပဲကိလေသာဖြစ်မလဲတကယ်ကိလေသာကဖြစ်လာပါပြီတဲ့လောဘတို့ဒေါသတို့မောဟတကယ်ကိုဖြစ်လာလို့ရှိရင်အဲ့ဒီဖြစ်တဲ့လောဘဒေါသမောဟရှုမှတ်ပြီးပယ်လိုက်ပါလက်ခံမထားပါနဲ့ကိုယ်ကသဘောကျလို့လက်ခံထားရင်တော့ဘယ်တတ်နိုင်မလဲအဲ့တော့ဒါလေးရှုမှတ်ပြီးပယ်လိုက်ပါဆိုတာကိုဟောရအဲ့တော့ထဲသွင်းဟောဖို့ရာတွေကတော့တရားတွေကလွဲပါတယ် ဆက်တာရင်လွယ်ပါတယ်အဲ့ဒါလေးတွေထည့်သွင်းပြီးတော့ဟောဖို့အထူးအချင်းတော့အဲဒီပရိပဒာနည်းနဲ့ကျုပ်ုံမှတ်ပုံကလေးတရားနာတဲ့ပုဂ္ဂိုလ်တွေနီးကြကြသွားအောင်လို့ဟောတာကိုရအရေးကြီးပါတယ်နောက်တစ်ခုကတတိတော်ဟောတဲ့နေ့ကပြီးတယ်အောင်လို့ဟောနေတဲ့ပြီးတယ်အောင်လို့ဟောတဲ့ဒီစာပေစကားတွေပါတွေကိုသိပြီးတော့ဒီလေးနဲ့နဲ့တွေကိုခဲခဲခဲနဲ့နဲ့နဲ့တွေဒီကညွှန်ကြားနေတာမဟုတ်ဘူးလွယ်လွယ်ကူကူနဲ့ဟောနေတယ် သစ္စာဗျာကကိစ္စတော်ဝကိစ္စမိဒီပဇာနာတိသွားရင်သွားသည်ဟုသိရတယ်လို့လည်းဟောတာအဲ့ဒီနိယတတိတော်တို့ကလည်းပဲလွယ်လွယ်ပဲအဲသွားရင်သွားတာမှသွားတာသိရမယ်ရရင်ရတာသိရမယ်ထိုင်ရင်ထိုင်တာလျောင်းရင်လျောင်းတာကိုယ်ရင်ကိုယ်တာဆန့်ရင်ဆန့်တာကိုယ်မူရာတွေတူတိုင်းတူတိုင်းသိရမယ်အဲဒီကမှာအခြေခံကစပြီးအများမမှန်နိုင်တော့ခေါင်းသာပင်သာအစမှဆိုပြီးခေါင်းသာပင်သာတွေကျွမ်းမှကိုပေးရအဲ့ဒါကိုအများကဒါလေးတစ်ခုကို လာပြီးအပြစ်တင်ရတယ်ဖောင်းတာပင်တာနဲ့နှစ်ခုရဲ့ရှိရတယ်အောင်းမယ်ဘယ်ဟုတ်မလဲဆိုတာအစအခြေခံနေနဲ့ပြီးတော့တို့ကဒီဖောင်းတာပင်တာတွေအစရှိဖို့လို့ဟောပါတယ်နောက်ကြတော့မြင်နေကြရင်အကုန်လုံးရှိပါတာအဲ့ဒါလေးတွေလည်းပဲသံဃာရှိတတ်တဲ့ပုဂ္ဂိုလ်သံဃာကင်းအောင်တချို့ကလည်းတမင်တကာကိုအဲ့ဒီတိုက်ချက်ရေးအနေနဲ့ကိုဒီပฏิပဒါကျူးမှန်ကြီးအပြစ်တင်ပြီးဟောနေတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီလိုဟာတွေလည်းကြားလို့ရှိရင်အဲ့ဒီအဲ့ဒီဟောပြောတဲ့ ဒီအသိဉာဏ်ကြီးမရှိတဲ့ဟောပြောပုံလေးတွေပေါ်လာအောင်လို့ဒါလေးတွေလည်းပဲဟောတာပြောတာအောင်လို့လေ့လာလေ့လာကြစီရင်ပါတယ်လေ့လာကြမယ်ဒီလိုလိုဟောလို့ရှိရင်ဒါအမြဲဟောနေတာပဲဘယ်သူပဲဝါလို့တော့မပြောအဲဒီလိုလည်းပဲပြောတာဟောတာလည်းဒါဒီလိုမဟုတ်ဘူးဒီကတရားကဒီလိုအောင်းတယ်မှလို့ရှိရင်ဖြင့်တောင်းနေလောက်ကြတဲ့ဝါယောဓာအဲ့ဒါကိုသိတယ်ဒါကြောင့်ဝါယောဓာဆိုတာမရှိကောင်းတာမရှိဘူးသူကအာနာပါနာဆိုတော့ နာရီပြားမှားရမှာပဲနဲ့ဘိုက်ကနေပြီးမှနေတယ်မမှန်ဘူးဆိုပြီးပြောကြတယ်မဟုတ်ဘူးလို့အာနာပါနနာရီပြားကမှားရတယ်ဆိုတာကသမထသမာဓိပြောင်းတဏှာနဲ့မှားရတယ်အဲအသက်ရှူသွင်းလိုက်တဲ့အတွင်းလေတွေလိုက်လို့ရှင်ဖြင့်သစ္စာတဝိခေဘဖြစ်တယ်လို့ဘုရင်ကသိတာမိတာနဲ့ပါဠိတော်ကလည်းဒါရဲ့ပြထားပါတယ်သုတ္တိမဲ့မှာလည်းပါတယ်ဒီလိုကြီးတဲ့စာအုပ်ထဲမှာလည်းပါလာတဲ့ဥစ္စာကတော့အဲဒါ နာသီးကြရင်ပြုရမယ့်ဥစ္စာကိုဗိုက်ထဲဝင်သွားတဲ့လေတွေလိုက်မှလို့ကျင်မြတ်အစ္ဆဒဝိကပါဖြစ်တယ်တဲ့ပြန်လို့လေသမာရိဒပြိပန္နောသမာရိပေးရမယ်သမာရိမဖြစ်ဘူးတဲ့ပြောတယ်ဒီလိုလိုလည်းဒီတိုင်းဟောတာပါပဲအာနာပါနအစာရအောင်အထုတ်ရင်အဲ့ဒီတိုင်းမှာအထုတ်ရတယ်ဒီနေရာတွေကရှုရဒီပညာလိုက်မရှုအောင်ဒီပညာလိုက်ရှုလို့ရှိရင်သမာဓိပြတ်တာပဲဒါပေမဲ့ဝိပဿနာကြတော့ကိုဒီနေရာလေးရှုရမယ်လို့မရှိဘူး အဲ့ဒါသဗ္ဗံပရိညေယအလုံးစုံကိုသိရမယ်သဗ္ဗံပရိညေယအလုံးစုံကိုပိုင်းခြားသိရမယ်ဘာတွေတုံးဆိုလို့ရှိရင်စက်ခုံပရိညေယစက်ခုံပရိညေယစသည်ဖြင့်ဓွား၆ပါးအာရုံ၆ပါးဝိညာဉ်၆ပါးဖသ၆ပါးဝေဒနာ၆ပါးဆိုတဲ့တရားတွေ၆ပါး30 6ပါး6ပါး5တွေ30ဆိုတဲ့တရားတွေရှုဖို့ရဓွား6ပါးကဖြစ်တဲ့တရားတွေအကုန်လုံးရှုဖို့ရဟောထားတယ်အဲဒီတော့ဓွား6ပါးဖြစ်တဲ့တရားတွေဥစ္စာတွေအကုန်လုံးရှုရတယ်အာနာပါနာ ယူလေကြိုက်လေဟာဝါယောဓပဲဝါယောဓ6ပါးတဲ့ကတပါးပါဝင်မယ်အဲသမထအရာမှာဆိုရင်နာတိပြကတိရှိရတာမှန်းတယ်ဒီတိုင်းပဲတခြားနေရာရှိရင်မှားတယ်ပြီးတော့တော့လည်းဒီလိုပဲဟောပါတယ်အဲဝိပဿနာအရာမှာဆိုလို့ရှိရင်နာတိပြနဲ့ရှိရမှာမဟုတ်ဘယ်နေရာမှာဆိုရှိရမယ်ဝါယောဓဟူတယ်နဲ့အကုန်ရှိရမယ်ဝါယောဓ6ပါးလုံးနဲ့ရှိရနိုင်တယ်ဝါယောဓ6ပါးထဲမှာအာနာပါနလည်းနာတိပြလေးတစ်ခုတည်းရှိရမှာမဟုတ်ဘယ်နေရာကအပေါ်ပေါ်ပေါ်ရာကနေပြီးရှိရမယ်အဲဒါတတိယတော့ပဲဒီလိုဟောပါတယ် အဲဒီဟောဟောနည်းလေးတွေတပြီးတော့စာအုပ်တွေထဲမှာသိချာရေးထားတာရှိတယ်အဲ့ဒါလေးတွေသိချာမှတ်သားပြီးတော့အရှင်ဘုရားတို့အဲဒီလိုမတိနာလည်းတဲ့ပုဂ္ဂိုလ်ဒီနာလည်းအောင်လည်းကျင်းပြီးတော့ဟောတတ်ကြဟောတတ်အောင်လေ့လာကြပါဟောဟောသိချာကိုပိုင်မနေနိုင်ပြအောင်ဟောနိုင်အောင်လို့အဲ့ဒါလေ့လာကြသေးလိုပါတယ်နောက်ပြီးတော့ဓမ္မထန်တရားစစ်တာနဲ့စပ်ပြီးတော့သနာစရာတွေလည်းပဲနည်းနည်းသတိပေးခြင်းပါလားသနာစရာတွေက များသောဖြင့်တော့ကမ္မထာဆရာတွေယောဂီတွေများတဲ့နေရာနဲ့ကိုယ်အရေးကြီးပါတယ်။ဒီလိုဆိုသာသနာ့ရည်တာအရေးကြီးဆုံးဉာဏ်သာသနာ့ရည်တာကမ္မထာဆရာတွေယောဂီတွေများတာပဲဒီနေ့နေရာတော့ယောဂီကတည်းမရှိပါဘူး။ယောဂီကနည်းနည်းရှိသိရင်းကြီးဒါပေမဲ့လို့အကုန်လုံးစုံတဲ့အခါကလာဒီကဒီစကားပြောရမှာယောဂီပုဂ္ဂိုလ်တွေဆိုတာတရားထုတ်လာဖို့ရမလွယ်ပါဘူးသူက သူ့လိုလိုတရားတရားနဲ့လာတဲ့ပုဂ္ဂိုလ်တွေရှိတခုတယောက်ကနေပြီးတော့ဆက်ဆောင်လာလို့ရောက်လာတဲ့ပုဂ္ဂိုလ်တွေရှိအဲပုဂ္ဂိုလ်ဖြစ်ပြီးဟောတာကမ္မဋ္ဌာန်းဆရာဖြစ်တဲ့ပုဂ္ဂိုလ်ကအဲဒီပုဂ္ဂိုလ်တွေကိုအသင်ပြေအောင်လို့ညွှန်ကြားဖို့ပုံသင်ဖို့သုံးမဖို့အရေးကြီးပါတယ်သက်ဆိုင်ရေးရေးပြီးတဲ့ရှိကိုရေးကြည့်လူပုဂ္ဂိုလ်တွေလည်းပဲလူပုဂ္ဂိုလ်လည်း ရေးကြည့်တာပဲမျိုးသမီးရှိမျိုးသားတွေအဲဒါရေးကြည့်တာရဟန်းပုဂ္ဂိုလ်တွေကြပိုးရေးကြည့်ရဟန်းပုဂ္ဂိုလ်တွေကြတော့ကျင်ကမ္မထာဆရာကရိုးရိုးပြောတာပဲမဲ့သူတို့ကိုနှိမ်ပြီးပြောတယ်လေသင်ញင်းနဲ့သင်ရတယ်သူကအဲဒါအဲဒါလေးတွေသတိပြုရအားလုံးကမ္မထာဆရာတွေစုံမဲ့ထားတာလားငါလေးတဲ့နေရာသတိပေးခြင်းပါတယ် သမဏဆရာကသူသာသာလေးသူတို့လိုလိုက်ပြီးတော့လည်းပြောတာပေါ့အရေးကြီးပါရဲ့ဒါတရားအကြောင်းရှိလို့ပြောတောင်းမှလည်းပဲသူခံလာတဲ့အနေနဲ့ပြောဖို့အရေးကြီးပါတယ်အလားလေးပြောဆိုလေးပြောဆိုနေရမှာကြလို့ရှိရင်အရင်ကတည်းကဥပါဒကဥရယူရမှာရှိနေပါတယ် သူကဓမ္မသားစီတာသူကသိနေကြပါဦးဒီမှာခဏပါတနည်းလောက်ပဲနဲ့သူကသူကတော့ခတ်တူလိုပဲသူကတော့ယောဂီတွေမေတ္တာငေါက်တာငေါက်ပြောပြောတာကောင်းတာစေတနာကောင်းနဲ့ပြောတာပါလေဒါပေမဲ့လည်းအဲဒီအငေါက်ခါရပြောခါရတဲ့ပုဂ္ဂိုလ်တွေကသိမချမ်းသာတယ်ပြောတယ်ပြန်သွားကြတယ်ရဆက်ပြီးအထုတ်နိုင်တော့ပြက်ကုန်တယ်သူကအဲဒီလိုပါမျိုးဖြစ်တတ်ပါတယ်ဒါတော့အလုံးသောကမ္မနာဆရာတွေကယောသားဖြစ်ဖြစ်ယောသမီးဖြစ်ဖြစ်ညာပုဂ္ဂိုလ်ဖြစ်ဖြစ် မိမိကြောင်းပြုပြီးတော့စိတ်တွေတွန့်ဆုတ်ပြီးတော့မသွားရအောင်လို့ပြောဆိုလေးတွေပါတယ်ဒီနေ့မျိုးအင်းငင်းငင်းပြောရဖို့ရအဲဒါကိုလည်းအထူးသတိပေးလိုပါတယ်နောက်တစ်ခုကတော့ယောဂီပုဂ္ဂိုလ်တွေဆိုတာအမျိုးမျိုးရှိတယ်တချို့ကတကယ်သရာတရားနဲ့လာတာရှိတယ်သူကတကယ်သရာတရားနဲ့မဟုတ်ဘူးတရားထုတ်တယ်ဆိုပြီးပြီးရော

ယောဂီတွေအလိမ်ခံရတာပဲတဲ့ဥစ္စာတာကတော့တရားရည်ပဲသူကတော့ပေါ်ပြောတယ်သူကအဲ့ဒါလေးတွေလည်းကမ္မနာဆရာတွေကသတိပြုအရေးကြီးပါနောက်တစ်ခုကတော့ပြောမယ်လို့ညမှာရောက်တော့ အဲနောက်တစ်ခုကတော့ယောဂီပုဂ္ဂိုလ်တွေကသဌာနကသဌာနရောက်လာတာတွေလည်းရှိတတ်ပါတယ်တတိတော်တို့ဌာနကမဟုတ်ဘဲနဲ့အလွတ်ဌာနကနေပြီးရောက်လာတဲ့ယောဂီတွေရှိတတ်အဲဒီပုဂ္ဂိုလ်တွေလည်းအထူးကိုယူကြရပါတယ်သူတို့သူတို့တခြားကလာလို့နှိမ့်နေဆိုပြီးတော့ဒီလိုလည်းထင်တတ်ပါတယ်အဲဒီတော့အဲဒီလိုပုဂ္ဂိုလ်တွေလည်းအထူးသတိပြုပြီးတော့သုံးသင်ပြသရတယ်သူတို့မှလည်းအစွဲလမ်းလေးတွေကပါလာတာရှိတယ်အဲဒီအစွဲလေးတွေလည်းပဲ ဆွဲလေးတွေမကျွတ်လို့ရှိရင်လည်းတရားကတော့မတည့်ဘူးဒါကတော့သူတို့မှစတဲ့တွေ့နေတာလေးတွေကကိုယ်ကသူတို့ပါရပြီးတော့နေသဘောကျနေလို့ရှိရင်တရားမတည့်ဘူးအဲ့ဒါလေးလွန်မြောက်တော့မပြောလည်းဖြစ်တော့မဖြစ်ဘူးဒီနေ့ကျတော့ရှင်ပြောသို့တော်ရောက်ရောက်ချင်းစစချင်းပြောလို့တော့တချို့ကလက်မခံတော့ဘူးအဲ့ဒါလေးတွေလည်းအခြေအနေရပြီးပြီးတော့ပုံနဲ့ဆုံးမဝေရလိုပါတယ်ဒီတော့တတိပဒကမ္မဋ္ဌာန်းဒါနချင်းအဲတဌာနာကတဌာနာရောက်လာတဲ့ပုဂ္ဂိုလ်တွေလည်းရှိတတ်ပါတယ် ဌာနကအထုတ်လာပြီးဟိုနေရာနေပြီးဉာဏ်စေတရားနာနားလာပြီးဆိုတဲ့ပုဂ္ဂိုလ်တွေဒီရောက်တာ။အဲဒီတော့ပုဂ္ဂိုလ်တွေလည်းပဲအထူးသတိပြုပါတယ်ပုဂ္ဂိုလ်ကလည်းအဲဒီပုဂ္ဂိုလ်ဒီနှိမ်ချနှိမ်ချတဲ့သဘောနဲ့မေးများစစ်စစ်ပြောမှုကြည်လာလို့ရှိရင်ဟိုဌာနဟိုတခြားဌာနတွေကသူကထိခိုက်ပြီးတော့သွားတယ်။ဌာနတွေဌာနတွေက ယရဏတွေအစင်တမပြည့်စုံသေးသလိုအဲဒီလိုအနေမျိုးရောက်တတ်ပါတယ်အတုကမနာပရဘုံမနာဆိုတဲ့ဘောမျိုးအဲ့ဒါမျိုးတွေမပါရအောင်အရေးကြီးတယ်ဒီကညာစဉ်တရားနာပြီးပြီဆိုတဲ့ပုဂ္ဂိုလ်တွေဟာသူတို့ညာစဉ်တရားနာခြင်းလည်းပဲနာခွင့်ပြုတာကောင်းတာပါပဲကိုကိုစီမှာပြောတာတော့ပြည့်စုံတာမတွေ့ပေမဲ့သူကနာခြင်းလားကိုသူကနာပြီးသားဆိုတော့နာခြင်းနဲ့နာအဲဒီတော့သွန်ပြတာကောင်းတယ်သူတို့ကမနာခြင်းသေးလို့ရှိရင်မနာခြင်းနဲ့ပေါ့ သူတို့ကနာကျင်ရင်းနဲ့ကိုယ်စီမှာပြောတာမပြည့်စုံတာနဲ့မနာရဘူးဆိုရင်အဲ့ဒါတွေကလည်းပဲမကျေနပ်ဖြစ်တတ်ပါတယ်။ငါဆရာကတော့ငါတရားပြည့်စုံပြီးပြောတယ်။အခုဆရာကတော့ဉာဏ်ရှင်တရားမနာရဘူးဆိုပြီးတော့အဲ့ဒီလိုလည်းဖြစ်တတ်ပါတယ်။အဲ့ဒါလေးတွေလည်းအထူးသတိပြုရပါပဲ။ဒါဟောပြောရေးကမ္မဋ္ဌာန်းပြည့်စုံရေးကမ္မဋ္ဌာန်းဆရာတွေနဲ့စပ်ပြီးတော့ပြောရင်ပြောလိုက်တယ်လို့ဒီကကြီးစပ်ပြီးတော့ပြောပါတယ်။အခုသုံးပါပြီ။နောက် ဉာဏ်ဉာဏ်ပေးဖို့ဆိုတာကတော့ဟိုမှာသမဏဆရာကြီးဒီဝေဒီဒီကျင်နဲ့ပြောထားတာလေအကျဉာဏ်ပေးတာအကျဉာဏ်ပေးတယ်ရှိကောင်းရှိပါတယ်နော်အဲဒီရှိတဲ့ဥစ္စာမှာကျမဒီတော့ဆက်ပြီးတော့ပြောရင်ပြောလိုက်တာပြောမှာလည်းနောက်သောက်ခဲ့သာကလေးရိုက်လို့ကျင်တော့အဲဒါထဲမှာပြည့်စုံပြီးတော့ဆက်ရရမှာအခုသုံးပါးပြီးတော့သုံးသွားပါတယ်အဲဒါကြောင့်အဲဒီ ခုကနေ့လက်ရှိရေးမှာစသည်ခုပြောခဲ့တဲ့အင်းကျင့်နေကျင့်လိုက်တဲ့ကျင့်ဝတ်တွေကိုအထူးလေးစားပြီးတော့ကျင့်သုံးဆောင်ရွက်ကြတယ်ဖြင့်ညသောဇာတိသာသနာတော်လည်းတစ်ခေတ်ဒီနေ့ကြာတို့တက်ကြီးပွားစီရင်ပါစေအဲဟောပြောညွှန်ကြားတဲ့ဆရာသမားတွေမှလည်းပဲ မိမိတို့ဟောပြောခြင်းကြားခြင်းအကြောင်းပြုပြီးဝမ်းမြောက်ဝမ်းသာဖြစ်ဒီကြီးဖြစ်ဒီကြီးကြီးရတာပါတိဖြစ်စသည်ဖြင့်ဟောရင်ပြောရင်ပဲသမာဓိပညာတွေအဆင့်နဲ့တက်ပြီးတော့မိမိတို့လိုကြည့်ရတဲ့တရားတွေကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။